ဘုန်းကြီးတို့ဒီနေ့သာတော်နှစ်2569ခုနှစ်ခရစ်နှစ်2023ခုနှစ်ဇွန်လ23ရက်တောက်ကြညနေပိုင်း9နာရီချိန်ဒီတော်ရဓမ္မကမ္မထလမ်းစဉ်တဲ့နာမှာသဘောတရားရာပိုင်း340သဘောတရားရာပိုင်းနေဘုန်းကြီးတို့အသုံးချကျင်လာမြတ်ပဋ္ဌာန်းပိုင်း87ဝိပယုဒ္ဓပစ္စယောပိုင်း4 ဝိပယဝိပယုတ်တာပစ္စည်းကိုဆက်လက်လေ့လာပြီနော်ပါဠိလေးကြည်နေပါဠိလေးကတိုးတိုးလေးတိုးတိုးလေးဆိုတော့ကြောင့်ထထထထပြောရပါထထပြောရရင်ကနကရနာပါများတော့လဲနားလဲသဘောပေါက်ပေါ့ဝိပယုတ်တာပစ္စည်းကြည်လိုက်ပါဠိလေးမှာလူပီနောဓမ္မဒါကအကြောင်းတရားပေါ့အာရူပိနံဓမ္မနံဒါအကျိုးတရား ဝိပယုဒ္ဓပစ္စေနာပစ္စယောပါဠိလေးသင်ထားပြီးဆိုဘုန်းကြီးတို့ပဋ္ဌာန်းသင်ထားပြီးဆိုအကြောင်းကြိုးကွဲအောင်ဖတ်တတ်ပါစေအကြောင်းကြိုးကွဲအောင်ဖတ်ရင်လည်းတော့ကိုကဒီပါဠိတော်လေးရလို့ပူဇော်ရင်ပူဇော်ဟောဒါအကြောင်းတရားပဲဒါအကျုပ်တရားပဲရမသုဒ္ဓမြညာစိန္ဒမြညာနဲ့ဒီအတုရတွင်နောက်တော့ဘာဝနာမြညာနဲ့သိသွားရင် အများကြီးကြိုးရှိတာပေါ့အာရူဘီနောဓမ္မဒီတော့ရူဘီနံဓမ္မနံဝိပယုဒ္ဓပစ္စေနပစ္စယောဘုရားတရားတော်ဆိုတာနားထောင်ကောင်းရွတ်တာမဟုတ်ဘူးเนาะသူအကြောင်းကျိုးအကြောင်းကျိုးဒီယုံနာတဘာဝတွေအကြောင်းကျိုးတဘာဝတွေသိဖို့မြင်ဖို့သိယူတယ်ရွတ်ဖတ်ပူဇော်တယ်အဲ့ဒီစိတ်ထားနဲ့ရွတ်ဖတ်ပူဇော်ရင် ကိုယ်မှာကုသိုလ်တွေအများကြီးဖြစ်တယ် အဲ့မှာဒီမှာတာမန်ကြည့်တော့ရူပိနောဓမ္မယုတ်တရားတွေသည်ယုတ်တရားတွေဟာအာရူပိနဓမ္မနံနံတရားတွေကိုနံတရားတို့အားဝိပယုတ်တပစ္စေနာဝိပယုတ်တပစ္စယတတ္တိဖြင့်ပစ္စယောဥပပခါရောခြေစုပြုတယ်ဘုန်းကြီးတို့တဏ္ဍမှာဒီယုတ်တရားတွေကလည်းရှိတာပဲနံတရားတွေလည်းရှိတာပဲဒီယုတ်တရားတွေကနံတရားတွေကိုနော် ဝိပယုတ်တပစ္စည်းဖြင့်ကျေစုပြုတယ်နောက်တစ်ပတ်ကျတော့နန္တရားတွေကယုတ်တရားတွေကိုဝိပယုတ်တပစ္စည်းတဲ့ဖြစ်စတတ္တိဖြင့်ကျေစုပြုတယ်ဒုတဏ္ဍမှာရှိတော့ဒီယုတ်တရားနန္တရားတွေရှိနေဒုရီဒီယုတ်တရားနန္တရားတွေအပြည့်အမြန်လာကျေစုပြုနေကြတယ်ယုတ်တရားကနန္တရားကိုပြန်လာကျေစုပြုတယ်နန္တရားယုတ်တရားကိုပြန်မြန်လာလာကျေစုပြုတယ်နော်အတူတကွဖြစ်ပြီးကျေစုပြုတယ်ဒီတော့ အဲဒီတော့ပြန်ပြန်လာလာကျေစုပြုတဲ့နေရာမှာပေါင်းဆက်ပြီးရောဆက်ပြီးတော့ကျေစုပြုတာလားဆိုအဲ့ဒီလိုမဟုတ်ဘူးရာဝေပြုတ်တာပစ္စည်းอ่ะเนาะအတူတူကဖြစ်ပြီးကျေစုပြုတယ်ဟုတ်လားပေါင်းဆက်ပြီးကျေစုပြုတယ်ဆိုတန်ပြုတ်တာပစ္စည်းရောဒီဝေပြုတ်တာပစ္စည်းမတိုင်ကပြောသွားတယ်တန်ပြုတ်တာပစ္စည်းကြတော့ဖြစ်တာလဲတူ ချုပ်တာလဲတူမိယာဝထုရုပ်လဲတူမိယာအာယုံလဲတူဒီလို အတူရောနှောပြီးတော့ခြေစုပြဒီဝိပယုတ်တပစ္စည်းကြမဟုတ်ဘူးအတူတကားတော့ဖြစ်မယ်ချင်းချင်းတော့ခြေစုပြုမယ်မိပြီးခြေဒါပေမဲ့လို့တစ်ခုနဲ့တစ်ခုပေါင်းစပ်ရောစပ်ပြီးတော့ခြေစုပြုတာမဟုတ်ဘူးမရောစပ်ဖဲနဲ့မပေါင်းစပ်ဖဲနဲ့ယုတ်တရားနန္တရားကိုနန္တရားယုတ်တရားကိုခြေစုပြုတယ်ဒီလိုအဲ့ဒါဝိပယုတ်တပစ္စည်းရောဒီလိုပြောသွား တော့ဝိပယုတ်တပစ္စည်းရောယေရှုပြုတဲ့နေရာမှာအသေးစိတ်ထပ်ပြောလိုက်ရင်ခုနကဝိပယုတ်တပစ္စည်းမှာ၃မျိုးပေါ့နော်ခုနမှာဆိုလေးတင်တာတွေ့အဲတော့ဒါလေးကြည့်ဘယ်လိုပြောလို့ရလဲရုပ်တရားနန္တရားကိုနန္တရားရုပ်တရားကိုအသေးစိတ်ယေရှုပြုတယ်မှာဘယ်ချိန်မှာယေရှုပြုရလဲဒါမျိုးတွေသိဖို့ရေးကြည့်တော့နော်ဒီနေ့ယုံနဲ့ဒီယုံနဲ့နာနဲ့ဟာ အတူတူကဖြစ်ပြီးကျေးဇူးပြုတာလည်းရှိတယ်ဒါသာသာတော်ဝိပယဝိရည်ရွယ်တယ်။ဒါမို့ယုတ်တရားကအရင်ဖြစ်ပြီးတော့နန္တရားကိုကျေးဇူးပြုတာလည်းရှိတယ်ဒါပုရိသတော်ဝိပယခါတလေကြတော့ရှိကဖြစ်နေတဲ့ယုတ်တရားတွေကိုနောက်ကနန္တရားတွေကထောက်ပံ့ကျေးဇူးပြုတာလည်းရှိတာဒါပစ္စသတော်ဝိပယရှိအဲ့ဒီလိုသုံးမျိုးခွဲထွက်သွား အဲဒါရိယသင်မှသိတယ်ခုနကဒီရူပိနောဓမ္မအရူပိနာဓမ္မနာဝိပယုတ်တပိစိနာဒီလောက်ဖတ်ရုံနဲ့မသိနိုင်ဒီထဲမှာတော့တာမန်ဒိဗေပဲရအောင်အရူပိနောဓမ္မရူပိနာဓမ္မနာဝိပယုတ်တဒါတာမန်ပေါ်ရန်လောက်တယ်အဲတကယ်တမ်းကျဒီခုပြောတဲ့အတိုင်းပေါ့သုံးမျိုးလောက်ကျေစုပြုပုံတွေကိုသိထားအဲဒီလိုသိဖို့ဆိုရင်ဘုန်းကြီးတို့ဘဝတကူစကြတဲ့ပိဋကဏီကိုထီလေးပြန်ကြည့်မယ်နော် အဲ့ဒါမှကိုယ်ကနားလဲသဘောပေါက်တယ်နိတန်နေဝတီလေးဘဝတကူအရင်ဘဝဘုန်းကြီးတို့သိခဲ့ပြီဒီဘက်ဘဝရောက်လာပြီနော်ဩဒီမှာပဲဒီဘဝရောက်လာပြီအဲ့ဒါလေးကြည့်ရအရင်ဘဝသိဒီဘဝမှာမှာနော်ဈာကာလမှာခြားလည်းမရှိဘူးနော်သုတိနဲ့ပရိသန္ဓကခြားကာလမရှိတဲ့အတွက်အနန္တရပစ္စယောလို့ခေါ်တာနော်တမန္တရပစ္စယောဒါပဲဈာကာလမှာခုနှစ်ရက်လဲလို့လာလဲလို့ရက်လဲလို့ နေ့လဲဒါမျိုးမရှိဘူးသေပြီးရတယ်ပဲဘဝတကူတန်ရောက်သွားတာဒါအနန္တရာပြသမန္တရာပြဆိုလို့ခေါ်တယ်အဲတော့ဘဝမှာဘာနဲ့စပြီးတော့ဘုန်းကြီးတို့ဖြစ်ခဲ့ကြလဲဟောပရိသန်တွေပရိသန်တွေစိတ်နဲ့စတော့လူချင်းလူဒီဇာနဲ့စိတ်ရူပဇမအာရိဝဗျာရူပ ပရိသန်နဲ့စိတ်အာရိဝဗျာအာရိဝပရိသန်နဲ့စိတ်ဒါနဲ့စကြတာပရိသန်တွေစိတ်ဖြစ်တာနဲ့ဒီမှာတော့ ပရိသဏီဘဝင်15ချက်16ချက်ဒီလိုဝိဒီဖြစ်စဉ်နဲ့စိတ်ဖြစ်စဉ်နဲ့ပေါ့အဲပရိသဏီစိတ်လေးမှာ ပရိသဏီစိတ်ဖြစ်တာနဲ့ပြန်တော့ဘာပါလဲစေတသိက်ကပါလာအဲလိုပရိသဏီစိတ်စေတသိက်ဖြစ်တာနဲ့ပြန်နေဘုန်းကြီးတို့ကမြင်သာတဲ့လူသားတွေနေနဲ့ပြောအောင်နော်ကာဗတေယကဘုန်းကြီးတို့ရူပပုံကြရူပပြမများကြယုတ်ကလတစ်မျိုးအရူပပြမကြတော့ယုတ်ကလမရှိဘူး သူ့ပုံလိုက်ခွဲပြီးပြောရတယ်။ဆိုတော့ဘုန်းကြီးတို့လူသားတွေဆိုလူသားတွေနဲ့နားလေတဲ့စကလုံးနဲ့ပဲပြောကြရတာပေါ့ဗျာ။အဲ့မှာကြည့်မယ်။ပရိသန်နေစိတ်မှာဥပတိပင်ရှိတယ်။ပရိသန်နေစိတ်စတာနဲ့မြိုင်နဲ့ဥပဒါနဲ့မြိုင်နဲ့ဥပဒေစတယ်တူတူပဲပေါ့ဗျာ။ပရိသန်စိတ်တော့ဥပတိပင်ဖြစ်တည်ပြက်ပရိသန်နေစိတ်တည်တာနဲ့မြိုင်ဖြစ်တာနဲ့မြိုင်နဲ့ဖြစ်ဖြစ်ပေါ့လေ။ဖြစ်တာနဲ့မြိုင်နဲ့ ပရိသတ်စေတသိက်တွေလည်းပါလာမယ်ပြီးတော့ကမ္မဇယုတ်30ဒါလည်းပါလာနော်ကမ္မဇယုတ်30ဆိုတော့ဘာလဲဆိုဓမ္မပါလေကာယဘာဝတ္တကလဒါပါတာပဲကာယဘာဝတ္တကလဆိုဟောဒီလိုလေးပြောလိုက်တဲ့ခါကျတော့ဘုန်းကြီးတို့ကသင်္ညိုတွေပါတယ်သင်ထားမှသင်္ညိုတွေသင်ထားမှထားလို့ရှိရင်အခက်သွားတော့ဘောနော်အဲတော့ကာယတ္တကလက10ကာယတ္တကလယောက10ခု ပြီးတော့ဝုဒ္ဓတ္တကလယောဂ10ခုဘာဝတ္တကလယောဂ10ခုအဲ့တော့ကမ္မဇကလ30ပရိသန်နေစိတ်စေတသိက်နဲ့အတူဒီကမ္မဇရ30ဆိုတာဒါလည်းပါလာတယ်ဒါအများဆုံးပြောတာပေါ့နော်ဒီတော့ကာယဘာဝဓာတကလလေးပြန်ကြည့်လားကာယဘာဝဓာတကလဆိုတာဘာလဲဆိုမာဘုတ်လေးပါပေါ့နော်မာဘုတ်လေးပါဆိုအလုံးသိပါတယ်ပဒဝီဟမ်ပဒဝီဆိုတာဒီ မာဂံရောမာရာတို့ပြောတာတို့သူကမာဂံရုပ်ပေါ့မာရာပြောတာတို့လေတာပေါ်တာကျန်တာချောတာဒီမာဂံရုပ်တွေကစအဲ့ဒီဟာတွေကစနော်ပြီးတော့ဗာလေးပါလေဒီအမာဂံရုပ်တွေကဗာလေးနဲ့စုစည်းပြီးလားအာဘောဒဟိုယူစည်းတဲ့ဖွဲ့စည်းတဲ့ရေတာနဲ့စုစည်းပြလိုက်တာစုစည်းပြလိုက်တဲ့အခါကျဘာဖြစ်လာလဲအဲ့ဒီအတုတ်ခလေးဖြစ်လာတော့ ဒီလိုပါပဲဘုန်းကြီးတို့အရင်ကလည်းပြောခဲ့ဖို့ပါတယ်အဘောဒဆူစီတဲ့ကိုဂျုံမုံတို့ပဲမုံတို့ဒါလေးရေလေးနဲ့လောတော်လုံးဒီလဲတဲ့အလောတော်လောက်ထက်လိုက်လုံခဲသွားအဲ့ဒီလိုပါမာကန်ယုတ်ကလေးကိုအဘောဒကဖွဲ့စည်းပေးလိုက်တာဖွဲ့စည်းပြီးတော့အတုံးခဲလေးအတုံးမုံလေးတွေဖြတ်လာအဲ့ဒီမာကန်ယုတ်ပထဝီတဆူစီပြီးတော့အဘောဒပေါ့အဲ့တော့ဆူစီပြီးတော့တုံးကလေးမာလောင်ပါဖြစ်လာတယ် တူတာလို့အေးတာလို့တေစောတာကအပူပေးရတာအဲအဲ့ဒီလုံးနဲ့ဒီအတော့ကလေးဖြစ်သွားအတွင်းကလည်းဆွဲဆောင်ပြင်ကလည်းဆွဲဆောင်ဟုတ်လားလောက်ပြီးတော့ဝါယောဓာတ်ဝါယောဓာတ်ကလည်းလောက်ပြီးဓာတ်ကြီးလေးပါဟိုဒီလိုပြောလိုက်ပုံနာလေးတော့ဗောနော်ဒီဓာတ်ကြီးလေးပါမှာဘုန်းကြီးတို့ဆက်ကြည့်လားဘာဝီနေဘောကရုပ်၈ခုဆိုတော့ပါတော့ဝဏ ဓာတ်ကြီးလေးပါကြည်လိုက်ရင်ခုနကဓာတ်ကြီးလေးပါနဲ့ဖွဲ့စည်းထားတဲ့တုတ်တုတ်ရုပ်အယောင်ဆင်းနဲ့ရှိတာပဲဒါမျက်စိနဲ့ကြည့်လို့ရတော့ဒီတုံခဲလေးသုံးမအမုံလေးသုံးမအပြောက်ဆက်လေးဒါလေးကအနံ့လည်းရှိတာပဲအရာသာလည်းရှိတာပဲဟုတ်အဲတော့ဆင်းအယောင်ဆင်းဆိုတဲ့ဝဏ္ဏကဏ္ဍအနံ့ရတာရတာလည်းရှိတယ် ပြီးတော့ဒီမှာတော့ဩဇာတပေါ့ဒါတွေလည်းပါတယ်ဒီယုတ်ရှစ်ခုကတော့ဘလို့မှ ခွဲလို့မရဒီရှုပ်ခုရှစ်ခုနဲ့စာပြီးတိဆောက်တာအဲဒီရောက်ဘုန်းကြီးတို့ဟိုစာသင်မှုမှ နားလည်ပါလေစာမသင်တော့နားလည်ကိုခက်တဲ့အရာတွေဒါဘုရားဟောလို့တော့သိရတော့အဲ့ဒီအပေါ်မှာပြီးပြုတ်ပြီးတော့ဗာပေါ်လာလေဒီယုတ်ကလည်း ဇီဝိတယုတ်ဆိုတာပါလေဒီယုတ်တွေရှင်သန်နေအောင်ကြီးထွားလာအောင်ဇီဝိတယုတ်တွေကပါတယ်သူကနေဟုတ်လားသူတတန်လိုက်ထိမ့်သိမ့်တာဖြစ်နေအောင်ဆောက်ရှောက်ပေးတယ်ဒါဇီဝိတယုတ်အဲ့ဒီဘောမှာတခါကာယပတ္တာတွေဘုဒ္ဓဘောင်နဲ့တွေ့ထီပေါ်ဖြစ်ပေါ်လာတဲ့ကာယပတ္တာတွေထပ်ထည့်အဲ့တော့၁၀ခုဖြစ်တယ် လူဘဝစတာနိုင်တဲ့ပြိုင်နဲ့ပရိသန်နေစိတ်ဖြစ်မယ်ပရိသန်နေစိတ်နဲ့တူစေတသိက်ဖြစ်မယ်သူနဲ့တူခုပါပါမလဲကာယတတကလရုပ်ဆက်ကုရုပ်ဆက်မျိုးပါတယ်ပြီးတော့ဝုဒ္ဓတတကလတရားမတူတာလေးထည့်မယ်ဟရိယဝတ္ထု နော်အဲလူခဏမှာအရေးပါတော့နှလုံးမှာပျော်ပျော်စိတ်ပဲပျော်ပျော်ပေါ့နော်ဒါလည်းထည့်လိုက်နောက်တစ်ခုထပ်ထည့်မယ်မျိုးသားဆိုရင် ပုံဘာဝယုတ်မြို့သမီးဆိုအဋ္ဌိဘာဝယုတ်ဒါလေးတွေတက်ဒါကပဋိသန္ဓေတည်တာနဲ့ပြန်ဒါတွေပါလာတာအဲလိုပြောရရင်ခုနတွေပြန်ပေါင်းပြောရရင် ကမ္မဇာယုတ်30ကိုဒီပဋိသန္ဓေဆေရဥပခိုက်တာလေးနော်ဒါလေးကဘာမှမကြောက်ဥပတိပဲဖြစ်တည်ပြပခဏလေးပဲဒီဥပခိုက်တမှာဒီကာယတ္တကလယောဂ10ခုဘာဝတ္တကလယောဂ10ခုဝိဓုတ္တကလယောဂ10ခုပေါင်းတော့ ရုပ်ပေါင်း30ဒါတွေကဘာကြောင့်ဖြစ်လာကံကြောင့်ပေါ့ဗျာအတိတ်ကဘုန်းကြီးတို့ပြုလုပ်ထားတဲ့ကံကြောင့်ပေါ့ကံကပြုလုပ်လိုက်တဲ့အတွေ့ဒီပရိသန်နေစိတ်စေတသိက်တွေကံပစားယုတ်တွေဖြစ်ပေါ်လာတယ်ကံကြောင့်မို့ပရိသန်နေစိတ်စေတသိက်နဲ့တကွာရုပ်ပေါင်းဘလောက်တော့ဖြစ်ပေါ်30တပြိုင်နက်ဖြစ်ပေါ်လာတယ်ဒါလူဘဝရဲ့စ အဲဒီကနေ့ပတ်သက်ပြီးတော့ဘုန်းကြီးတို့ပြိဿသမုပ္ပါနည်းနည်းဒီဇာလေးလည်းဖေးကတ်ထားမယ်ပြိဿသမုပ္ပါလေးနည်းနည်းဒီနေ့အဲ့ဒါလေးလည်းရှင်းပြခြင်းပေါ့ပြိဿပြိဿပြိဿသမုပ္ပါဇာကလေးပြခြင်းပရိသတ်သမုပ္ပါမှာကျတော့ဘုန်းကြီးတို့ဘာသွားတွေ့လဲဆိုဘဝိဇာပိဇာသင်္ခါရသင်္ခါရပိဇာဝိညာဏ ဝိဇ္ဇာတို့သင်္ခါရတို့ဆိုတာဒါကတော့အတိတ်အကြောင်းအရာတွေပေါ့ဗျာဒီခန္ဓာကိုယ်ရရှိလာဘုန်းကြီးကပြုလုပ်ခဲ့ကြတော့လူပါလူခန္ဓာကိုယ်ရအောင်ပြုလုပ်ခဲ့ကြတယ်ဘာလို့ပြုလုပ်လဲဆိုမသိလို့ပြုလုပ်ခဲ့တာပေါ့သိနေရင်ဒီဆင်းရဲဒုက္ခပဲခံကိုကအိုမဲနာမဲသိမဲမသိဘူးပြဿနာပေါင်းစုံ ကြုံတဲ့လူလောကကြီးဆိုလဲနားမလဲမသိဘူးမမြင်ဘူး မမြင်တော့ဘာဖြစ်လဲမသိတော့လိုချင်တယ်လိုချင်တော့ဘာဖြစ်လဲပြုတ်လုတယ်အဝိဇ္ဇာဖြစ်ရင်ဘာလဲပါမလဲမသိတော့လိုချင်တဏှာလည်းဖြစ်တော့တာပေါ့ဗျာဒါကြောင့်ဒီမှာဝိဇ္ဇာဝိဇ္ဇာဖြစ်ဒီထဲမှာတော့မပါဘူးပေါ့ချုံတာဘုရားတော့ဝိဇ္ဇာပြဇာသင်္ခါရဒါဗျာဝိဇ္ဇာဖြစ်ရင်သင်္ခါရတဏှာပါမသိလို့လိုချင်တော့ပေါ့ဗျာသိရင်ပဲလို့လိုချင်တော့ဘာဖြစ်လဲဥပါဒါနဲ့ပါလာပြီဆွဲလာလို့ အဲကြတော့ဆုံးလို့ဆရာတော်ဘုရားကြီးရဲ့အမိန့်နဲ့ဆိုပုံရှင်းရှင်းလင်းလင်းနားလေမသိတော့လိုချင်းလိုချင်းတော့ဆွဲလန်းဟုတ်လားဟောလူဘရိုင်းကောင်းလိမ့်နေလို့နတ်ဘရိုင်းကောင်းလိမ့်နေလို့ချမ်းသာတယ်လို့ထင်တော့ဆင်းရဲတယ်လို့မှမမြင်တော့ဝိဇ္ဇာဖုံးတာမသိတော့လိုချင်းလိုချင်းတော့ဆွဲလန်းဆွဲလန်းတော့အဲဒီလူဘမရရအောင်လုပ်မယ်နတ်ဘဝမရရအောင်လုပ်မယ်တထေဘဝလူဘအနေနဲ့ပြောတထေဘဝမရရအောင်လုပ်မယ်အနာရှိတဲ့ဘဝမရရအောင်လုပ်မယ် ချမ်းသာတဲ့ဘဝမရရအောင်လုပ်မယ်ပညာတတ်တဲ့ဘဝမရရအောင်လုပ်မယ်ဘုံမကြည်ကြည်အောင်လုပ်မယ်ဘုံကြီးတွေအမျိုးတွေမသိတော့လိုချင်းလိုချင်းတော့ဆွဲလန်းဆွဲလန်းတော့ပြင်းထန်ကြိုးစားတော့လောက်တော့လောက်တော့သင်္ခါရခေါ်တယ်သင်္ခါရကိုဟုတ်လားသင်္ခါရဖြစ်လာရင်တော့ကာမဘဝပြုလုပ်ထားတဲ့ကံရောပါလာတော့သင်္ခါရဖြစ်ကာမဘဝဒါအจิตဒိတ်ကြောင့်၅ပါးခေါ်တယ်ဝိဇ္ဇာဖြစ်တဏှာဝရံပါပြီးသားသင်္ခါရဖြစ်ရင်ကာမဘဝပါပြီးပြီ ဒါပေမဲ့ဒီမှာတော့သင်္ခါရပစ္စယဝိညာဏံဒါအတိတ်ဘဝကနေပြီးပြုလုပ်ခဲ့တဲ့ကံနေပေါ့ဗျာကံကြောင့်မို့ခုနကဘုန်းကြီးတို့ပရိသတ်နေစိတ်လူဝဖြစ်တဲ့ပရိသတ်နေစိတ်စေတသိက်ဖြစ်မဲ့ကာမဇာယုတ်30ဖြစ်လာ ပြီးတော့မှ ဝိညာဏပစ္စယနာမရူပံဒါလေးဒီပိုင်းလေးပြောခြင်းလို့ဒီနေ့အဲဒါလေးရှင်းရှင်းလေးလေးသဘောပေါက်ဖို့အဲ့တော့ဒီမှာ ပြောသွားတာကြာဝိညာဉ်ကြောင့်မို့နာယုတ်ဖြစ်တယ်ဒီလိုပြောတာဗျာအဲ့လိုဟောတာနော်ဟိုအဒီလိုဟောလိုက်တဲ့ခါကျတော့ဝိညာဉ်ကရှေ့နာယုတ်ကနောက်ဒီလိုပဲဖြစ်နေအဲ့ဒီလိုတော့မဟုတ်ဘူးဗျာခုနက ဖြစ်စဉ်တွေကြည်လိုက်ခုနပရိသဏီဝီရိနဲ့နိုင်ရှင်ကြည်လိုက်သေသွားပြီသေသွားတယ်ဗျာနဲ့ဒီဘက်ဘဝရောက်လာတယ်ပရိသဏီစိတ်စေတသိက်ပြီးတယ်ဒါလေးကြည်လိုက်ဒါကိုပြောချင်တာ ပဋိသန္ဓေစိတ်စိတ်စိတ်စေတသိက်တီးနေတယ်တီးနေပဋိသန္ဓေစိတ်စေတသိက်ဖြစ်တာနဲ့ခုနပဋိသန္ဓေစိတ် ဖြစ်တာနဲ့ပြန်နေနောက်ကနံစေတသိက်လက်တန့်ဖြစ်လာပဋိသန္ဓေစိတ်စေတသိက်နောက်ကကံစားရုပ်30တန့်ဖြစ်တာအတူတူကဖြစ်တာဒီမှာပရိသတ်သောပါကြတော့ဟိုဒါဟာအကြောင်းကျိုးဖြစ်တဲ့သဘောမျိုးကြီးလို့ဖြစ်နေမဟုတ်ဘူးနော်ရှင်းအောင်လို့ဖြစ်နေအတူတူဖြစ်တာဗျအဲ့ဒါကိုပြောချင်တာ ပရိသန်နေစိတ်ဖြစ်ရင် နောက်ကစေတသိက်လည်းဖြစ်မှာပဲဒီဟာလေးကြည်လိုက်ပရိသန်နေစိတ်ဖြစ်ရင်စေတသိက်ဖြစ်မှာအဲ့ဒါနဲ့တူပါလေကံစိုးရုပ်တွေလည်းပါလာတယ်နော်အဲ့ဒါကိုနာမရူပပြောတာစေတသိက်ကနံရူပကရုပ်ရှင်းအောင်မဟုတ်ဘူးနော်အပြောချင်တာပရိသန်နေစိတ်ပရိသန်နေဝိညာဉ်ဖြစ်ပေါ်လာရင် နောက်နာယုတ်ကအတူတူကဖြစ်ပေါ်လာတာပဲနာယုတ်ဖြစ်ပေါ်လာဝိညာဉ်ဖြစ်ပေါ်လာတာပဲ အဲ့ဒါပရိစ္ဆသမုပ္ပါတရားလို့ကြတော့ဟုတ်လားဒီမှာဆရာတွေပြထားတဲ့ဟာကြရင်ဝိညာဏပိစ္ဆနာမရူပဒီတိုင်းမှာဟောတာဒီထဲမှာကိုပါဠိမှတ်ခြင်းဒီနေ့အဲ့ဒါလေးမှချက်လို့ပြောခြင်းမှတ်သားစီခြင်းပြောဘုန်းကြီးတို့မာဝဲကတန်ရင် မာဝဲကဒီကနိကေပေါ့မာဝဲကပါဠိတော်မှာဒီနှစ်ဇာမဏနဲ့ဆက်ခွန်မဟာပဓာနာတုတ်ဆိုရှိတယ်ဗျအဲ့မှာဇာမဏနဲ့ဆက်ခွန်မှာဘုရားဘာဟောတာလဲ ဝိညာဏီခောတတိနာမရူပဟောတိဒီပရိသန်နေစိတ်လေးဖြစ်ရင်စေတသိက်နံတရားလည်းဖြစ်မယ်ရူပံခုနကံပစားရုပ်30လည်းအတူတူဖြစ်လာတာအဲ့ဒါပြောတယ်ဒါကြောင့်ကိုဝိညာဏပိစ္ဆနာမရူပဒီလိုဘက်ကပြောရင်လည်းရအတူတူကအပြန်ပြန်လာလာဂျေစုပြုတ်နေတဲ့အတွက်အတူတူကပြည့်ပြန်ပြန်နောက်တကဘုရားတကတဟောတယ်နာမရူပံခုနက နာမရူပေပရိဒဏိစေတသိက်ခန္ဓာကမ္မဇာယုတ်30ဖြစ်မယ်ဆိုရင်တတိဖြစ်မယ်ဆိုဝိညာဏပရိဒဏိစိတ်ကလည်းဖြစ်တာပဲသူတို့ကဒီလိုချင်းချင်းပြန်ပြန်လာလာမိပြုပြီးယေစုပြုပြီးဖြစ်တာဟုတ်နောက်တော့ဘုရားပါဟောလိုက်တာနာမရူပပစ္စယဝိညာဏအဲလိုဘုန်းကြီးတို့ဒီမှာ အများကြီးမမှတ်ချင်နေဘုရားကဝိညာဏပစ္စယနာမရူပဟောတယ်လို့နာမရူပပစ္စယဝိညာဏလို့ဟောထားတယ် ဒါလေးတယောက်ကိုသိဖို့နော်ရှင်းတော့ဖြစ်နေတာမဟုတ်ဘူးနော်ဒီတိုင်းကြည့်တဲ့အကြောင်းကျိုးဖြစ်နေတာမဟုတ်ဘူးဟုတ်လားဒီလိုအပြမြန်လာလာကျေစုပြုတ်နေတဲ့သဘောမျိုးပြောတာဒါဒီဟာလေးဒီနေ့သင်တဲ့အကျိုးကဒါလေးသိစေချင်လို့နော်နောက်မို့ဒီတွေအတိုင်းပဲသိမှတ်တာနော်ဘုံညာနာပိစ္ဆာနာမရူပရှိတယ်ဒီတွေအတိုင်းနောက်နောက်ကနေပြန်မှတ်မယ်နာမရူပပိစ္ဆာသလာယရဏံဒါလည်းဟောထားတယ် ခုနမဟာဗရဏသုတ်မဟာဝေကဒီကနိကေပေါ့နော်မဟာဝေကမှာမဟာဝေကပါဠိတော်မှာ ပါတယ်သာမဏေ29မှာဒီဒီဒီဝီထီလေးကြည့်ပြီးမှတ်ပြအဲ့ဒါဆိုပို့သေးပဲပဋိသန္ဓေစိတ်ဖြစ်ရင်စေတသိက်ဖြစ်မယ်ရုပ်ဖြစ်မယ်ဒါဝိညာဏပိစနာမတို့ပါအဲစေတသိက်ဖြစ်လာရင်စိတ်ကလည်းဖြစ်မှာပဲရုပ်ကလည်းဖြစ်မှာပဲလေနာမရူပပိယဝိညာဏဒါလေးကြည့်ပြီးဒီလိုမှတ်တာနော် ဒီခုနဒီတိုင်းအသေးမှမှတ်ထားနေဒီနှစ်ခုကအပြမြန်လမ်းလမ်းကျေစုပြုတယ်ဒါလေးပြောချင်တော့ဒါတွေကြတော့ဘုန်းကြီးတို့ခုလိုသင်တန်းနေပါတယ်သင်မှဒီဟာတွေနဲ့ချပြလိုက်မှနားလေတယ်အဲဒီတိုင်းပြောနေလက်ခံဖို့ခက်တယ်တကယ်ဒီဒီဒီဝိသီဇာတွေနဲ့သေချာကြည့်ပြီးပြောရင်ဒါငင်းစရာအကြောင်းမရှိဘူး ဒါတွေမတင်ထားရင်လည်းကိုကဒီဟာပဲအသေးကြိုက်တာအသေးမှတ်သွားတတ်တယ်နော်ဒါကြောင့်ဒီဇာလေးနဲ့အမျိုးလေးနားလဲသဘောပေါအောင်လေ့လာထားပါနော်ဒါတော့ဒီမှာပြောချင်တာကဒီနာမရူပံဆိုတာဝိညာဏပစ္စယဝိညာဏဆိုတာတော့ဒီထဲမှာဝိညာဏဆိုတာပရိသန်နေစိတ်ကိုပြောတယ်နာမရူပံနာမဆိုတာကဒီပရိသန်နေစိတ်နဲ့အတူဖြစ်လာတဲ့စေတသိက်ကိုပြောတာ ရူပဆိုဒီနေရာမှာကမ္မဇယုတ်30ကိုပြောတာဒါကိုရှင်းရှင်းလေးလေးမှတ်နော်ကမ္မဇယုတ်တွေအကုန်လုံးအများကြီးရှိတာနော်အဲ့ဒီကမ္မဇယုတ်အလုံးကိုပြောတာမဟုတ်ဘူးဒီကမ္မဇခုနကဂါတတကလကိုပြောခဲ့ပြီဂါတတကလယုတ်အဲ့မှာယုတ်ဆက်ခုဘာဝဟရိယဝတ္ထုယုတ်လို့ထပ်လိုက်မယ်ပြီးတော့ဘာဝယုတ်လေးထပ်လိုက်မယ်ဒါပဲကမ္မဇယုတ်တွေကုန်မပါဘူးကမ္မဇယုတ်အလုံးကိုပြောတာမဟုတ်ဘူး အခုပြောတဲ့ကံစားယုတ်လေးနော်အပေါင်းအနေနဲ့30လို့ပြောရတာချုံနိုင်ဘယ်တော့မှမရှိဘူး12ခုပဲရှိအဲ့ဒီကံစားယုတ်လေးနဲ့စခဲ့တာဘဝတစ်ခု လူဘကိုစလိုက်တယ်ဆိုအဲ့ဒီပရိသန်နေစိတ်စိတ်ဒီကံစားယုတ်လေးနဲ့စကံစားယုတ်အကုန်လုံးမဟုတ်ဘူးနော်အဘွားတခုစလိုက်တိုင်းပြိုင်တယ်သူတို့ကဗာလေစိတ်စေတသိက်စိတ်ဖြစ်တာနဲ့ပြိုင်တယ်စေတသိက်ကလည်းဒိုင်းလိုဖြစ်လာတယ်ပြီးတော့ ကာမဇာယုတ်တွေကံရဲ့နော်ဒါတွေကဗျိုင်းလို့ဖြတ်လာကြတယ်ဒါဘယ်သူကလုပ်ပြကံကနေဖန်တီးပေးလိုက်ကံရဲ့အကျိုးဆက်အနေနဲ့ဖြစ်ပေါ်ဒါတွေဖြစ်ပေါ်လာတကုနဲ့တကုအထောက်ကူပြုတာပဲပေါ့ဗျာနော်အကုန်လုံးထောက်ကူပြုတာမဟုတ်ဘူးနော်အဲ့ဒီတော့မှတခါပြန်ကြည့်မယ်ထောက်ကူပြုတဲ့ကအကုန်လုံးထောက်ကူပြုတာမဟုတ်ဘူးဒါလေးလည်းသဘောပေါက်စေခြင်းအဲ့ဒီတည်းမှာဘုန်းကြီးတို့ခုနကအဲခាយတတကဝတ္ထု ကာယတတ္တကဝတ္ထုဒုက္ခ10ပါးဘာဝတတ္တဝတ္ထုရောကလက10 10ပါးပေါ့ဝတ္ထုတတ္တဝတ္ထုကလက10ပါးပေါ့အဲ့ဒါကြည့်လိုက်ကာယတတ္တကဝတ္ထုကကာယဝိညာဉ်စိတ်မှာပဲမိဖြစ်နော်စိတ်ရဲ့သဘောတရားကဘာလဲဆိုတော့ခန္ဓာကိုယ်ကြီးကကာယဝိညာဉ်စိတ်ဒီခန္ဓာကိုယ်ကြီးဟိုနာဒီဒီနာဒီသိတယ်ဆိုတာဒီပါလေဒီကာယဝတ္ထုကိုမှီပြုပြီးဖြစ်တာဒီစိတ်က နော်ဒီဝိညာဉ်စိတ်ကိုမိပြီးပြဒီဝတ္ထုကဖြစ်တော့နော်ဒီစိတ်ကကာယဝတ္ထုရုပ်ဖြစ်မှဒီကာယဝိညာဉ်စိတ်ကဖြစ်ဥပမာမျက်စိအကြည်ရုပ်ဆိုတာမျက်စိအကြည်ရုပ်လေးရှိမှ မြင်သိစိတ်ကဖြစ်တယ်မျက်စိကြည်ရုပ်မဖြစ်မြင်သိစိတ်ကမဖြစ်ဘူးနားကြည်ရုပ်လေးကကောင်းမှနားကြည်ရုပ်ပျက်စီးနေတယ်ရှားသိစိတ်မဖြစ်ဘူးနှာခေါင်းကြည်ရုပ်လေးကကောင်းနေမှကာဏဝိညာဉ်စိတ်ကဖြစ်တယ်ရှားကြည်ရုပ်လေးကကောင်းမှသာသိစိတ်ဇေဝဝိညာဉ်စိတ်ပြန်ကိုယ်ကြည်ရုပ်ကကောင်းမှ ကာယဝိညာဉ်စိတ်ကဖြစ်တယ်ပြောရင်ကခုနကာယဝိတတကဝတုကာယတတကလစီ10ခုဒါကဘာလို့အမိပြုဖြစ်လဲဆိုဒီကာယဝတ္ထုပေါ့နော်ဒီအပေါ်မှာမိပြုဖြစ်တဲ့ကာယဝိညာဉ်စိတ်ဒီစိတ်ကဉာဏ်နဲ့စိတ်တရားကာယဝတ္ထုစိတ်ပေါ်မှာပရိသန်နေစိတ်ဆိုတာဒီပေါ်မှာမိမဖြစ်ဘူးကိုယ့်ဟာကဘာပြောနေရလဲဆိုပရိသန်နေစိတ်နဲ့သူ့ရဲ့မိယဝတ္ထုကိုဒါကိုပြောချင်တာ ဒီပဋိသန္ဓေစိတ်တွေကဘယ်ဝမီပြုဖြစ်တယ်လဲဒီမှာလာတော့စိတ်ဆိုတာကဝိထုယုတ်တစ်ခုကိုမှီရတယ်လေမမှီလို့မဖြစ်ဘူးပဋိသန္ဓေစိတ်ရမှီရကဘာလဲဆိုဒီနေရာပြောရင်ခရိယဝိထုပဲကာယဝိထုကိုမမှီဘူးဘာဝိထုကလည်းမှီလို့မရဘူးပဋိသန္ဓေစိတ်နော်သကုဝိညာဉ်စိတ်ဆိုရင်တော့ကာယဝိထု စကုဝုထုယောကိုမိမဲ့သောတာဝိညာဉ်စီကသောတာဝုထုခန္ဓာဝိညာဉ်စီကခန္ဓာဝုထုစေဝဝုထုစေဝဝိညာဉ်စီကစေဝဝုထုကာယဝိညာဉ်စီကကာယဝုထုဒီပရိသန်နေစိတ်လေးကကြတော့ဘာဖြစ်မလဲဟရိယဝုထုယောကိုမိတယ်ဘာဝတို့မိဖြစ်တာမဟုတ်ကာယဝုထုကိုမိဖြစ်တာမဟုတ်အဲ့ဒါရှင်းရှင်းလင်းလင်းသိဖို့ဒီတော့ဒီထဲမှာအဓိကကကာယတ္တကလထဲမှာလည်း အဲ့မှာဝဋ္ထုဝဋ္ထုအာရိယပေါ့ပရိသန္တိစီယမမိဘဲနဲ့မဖြစ်ဘူးသူရဲ့ဒီကာယတတကကလကာယဝိညာဉ်စိတ်ကလေးဒီကာယဝဋ္ထုကိုမိပြုဖြစ်ပရိသန္တိစိတ်ကလည်းအဲ့ဒီလိုပဲအမိမရှိဘဲနဲ့မဖြစ်ဘူးသူဘာမိမလဲဆိုတော့အရိယဝဋ္ထုပေါ့အရိယဝဋ္ထုယုံမိဖြစ်တာဒါလေးနားလည်ခုနလိုသူ့အတွက်နဲ့သူမှတ်လိုက်ပေါ့ဗျာမြင်သိစေဆိုပဲမိပြစကုပ္တာရယုစကုဝဋ္ထုယုံပါမိပြမယ် ဇာတိစိတ်ဆွံဖယ်ပြီးနောက်သောတာပတ္တာဝိထုယကိုမိမယ်အနန္တိစိတ်ဆိုရင်ဂာဏပတ္တာဝိထုယကိုမိမယ်ရှာစာစာတိစိတ်ဆိုရင်ဇိဝပတ္တာဝိထုယမှာမိတယ်ကိုထိတိစိတ်ဆိုရင် ကာယပတ္တာဝိထုယမှာမိတယ်ကြံတဲ့စိတ်တွေအခုပြောချင်တာပရိသန်နေစိတ်ဒီမှာဘယ်မှာမိလဲမိရင်ဟရိယဝိထုယပေါ်မှာမိပြီးဖြစ်တယ်လို့ဒါမျိုးဒါကဒီ ဟရိယဝုထုယုံနဲ့ပရိသန်နေစိတ်ဟုတ်လားဘယ်သူကအရင်ဖြစ်တာတော့ဘယ်သူမှအရင်မဖြစ်ဘူးဖြိုင်းလို့ဖြစ်လာဒါလေးကြည့်လိုက်နော်အဲ့ဒီမှာအဓိကကအဲ့ဒါကိုပြောချင်တာနော်ကမ္မဇာယု30လုံးနဲ့မဆိုင်ဘူးဒီပရိသန်နေစိတ်ကနော်ဘယ်ကိုမိပြုဖြစ်လဲဆိုဟရိယဝုထုယုံလေးကိုမိပြုဖြစ်တယ်အကြောင်းမို့ဒီသာဇာတပစ္စည်းတော့အောက်ကနေခဏတိတံခွဲဟောသွားအညာမညာနေတဲ့ဒီ တွေ့လိုက်မှအတွေ့ပစ္စည်းတိတံကိုဟောတယ်ဒီပရိသန်ဒီတည်တဲ့ခိုက်တံအောက်ကနေကလေးပိဇောကရပရိသန်နေနော်ဒါလည်းရုပ်ရတဲ့ပုံတွေမှဒါတွေကဖြစ်နိုင်တာဟုတ်ရုပ်မရတဲ့ပုံတွေအရူပပုံတွေじゃမဖြစ်ပြန်ဒါမျိုးမှတ်တာအခုကတော့လူဘဝပေါ့လူဘဝအနေနဲ့ပြောကြတာဟုတ်လူဘဝအနေနဲ့ပြောတာခုနကဒီပရိသန်နေစိတ်လေးနဲ့ခုနကသူ မိတယ်ဟရိယဝတ္ထုယုတ်ကိုမိဖြစ်တယ်တော့သူကဘယ်သူအရင်ဖြစ်လဲဘယ်သူမှအရင်ဖြစ်တာမဟုတ်ဗျာညူဖြစ်တာပဲနော်ဟရိယဝတ္ထုဆိုရုပ်ခုနကပရိသန်နေစိတ်နော်ဒါကဘုန်းကြီးတို့လူဝကြည့်ပြောတာနော်အရူပဘုံတို့ဘာကြီးရုပ်မှမရှိတော့ရုပ်မရှိတဲ့ကဒါပြောလို့မရဘူးလူဝအနေနဲ့ပြောတာဟရိယဝတ္ထုယုတ်ဒီလိုမှတ်ထားမှာပေါ့ဟိုဒါကြတော့ဘုန်းကြီးတို့ကခုနလိုနားလည်ရမှာနော် ခန္ဓာ၅ပါးလုံးရတဲ့ ပုံနေမှာတော့ဒါအရိယဝတ္ထုရောရှိတော့ဒီအကြောင်းပြင်စောကာရပရိသန္တိဆိုအောက်ကနေခဏပြင်စောကာရပရိသန္တိခဏနိုင်ဒီလိုပြောတာဟုတ်ခန္ဓာ၅ပါးရှိတယ်ဒုဘဝပဲဖြစ်ဖြစ်နဘဝဖြစ်တိရိစ္ဆာန်ပေဘုံဘဝပဲဖြစ်ခန္ဓာ၅ပါးရတဲ့ပုံကုများရောပရိသန္တိစိတ်ဒါကိုပြောတယ်ဒီပရိသန္တိစိတ်ပြီးအမိယာဝတ္ထုအာယုံရှိရမယ်နော်မိယာအာယုံရှိရမယ်မိယာဝတ္ထုရှိရမယ်ဒီလို အခြေခံတရားတွေမှာပါပဲနဲ့မဖြစ်ဘူးဒါကိုပြောတာနော် အာယုံမရှိဘဲနဲ့ဒီစိတ်ကမဖြစ်ဘူးမိယဝတ္ထုယုံမရှိဘဲနဲ့ဒီစိတ်ကမဖြစ်ဘူးဒါပြောဒီပရိသန်နေစိတ်တွေကဘာအာယုံပြုလဲမေးဒီနေရာမှာတော့ကံကမ္မနိမေဂရိနိမေတရားတစ်ခုခုအာယုံပြုရတာပေါ့သူပြုလုပ်တာတဲ့ကံဘာဖြစ်လို့လဲဆိုသေသွားမှကြမကြောင်ရမှဒီပရိသန်နေပြန်လာသုတိစိတ်ကလည်းကိုပြုလုပ်ထားတဲ့ကံကမ္မနိမေကံကိုကိုပြုလုပ်ထားတဲ့ကံကိုပြုခြင်းပြုမယ်ကမ္မနိမေကံပြုလို့စင်ကပြုခဲ့တဲ့အာယုန်ဤ ဒါတွေအာယုံပြုပြီးပြုမယ်သုံးဖို့ဖြစ်တဲ့ပုံဘဝခတိနိမိတ်ဒါတွေအာယုံပြုပြီးပြုမယ်တခုခုပေါ့ဒီတိုင်းမှာပဲအခုပရိသန်နေစိတ်တရားနဲ့ဒီကံကမနိမိတ်ခတိနိမိတ်တွေကတခုခုအာယုံပြုနေတယ်ဒီပရိသန်နေစိတ်လေးရဲ့မိယာဝတ္ထုကပါလေဟရိယဝတ္ထုခုနကမ္မစာရုပ်အကုန်လုံးမဟုတ်ဘူးเนาะဒါလေးပြောချင်တာရှင်းရှင်းလေးနော်ဒီပရိသန်နဲ့စိတ်ရအာယုံကပါလေမေးရင်ကံကမနိမိတ်ခတိနိမိတ် ကမ္မကံနမိတ်ကာမနမိတ်ဂတိနမိတ်တရားတစ်ခုခုကိုအာယုံပြုတယ်ဒီဒီဒီပရိသတ်နဲ့စိတ်နဲ့ဘယ်လိုမိပြုဖြစ်လဲဆိုရင်ခုနကပါလေဟရိယဝတ္ထုဇန္နာတွေကသူကစိတ်ဖြစ်စဉ်ကအဲ့လိုမှမပေါ်ဘဲနဲ့ဇန္နကမ္မဇာယုတ်တွေနဲ့မဆိုင်ဘူးစိတ်ဖြစ်စဉ်ကဝိရုယ6ပါးပဲရှိတာဟုတ်ဒီမှာဘာဝိရုယကိုမှီပြီးဒီပရိသတ်နဲ့စိတ်ကို ဖြစ်တယ်လဲဒါလေးနားလေထားဟုတ်ဟောခုလိုတင်းညိုတွေကလန်ကလာတင်ထားတဲ့အခါကျ နားလေသဘောပေါက်သွားတယ်။သိညောနားလေတိုင်းဒါသဘောပေါက်သွားတာပါပဲ။ဒီတော့မိယာဟရိယဝုထုယုံနဲ့အခုဘုန်းကြီးတို့ရဲ့လူသားတွေရဲ့ပရိသန်နဲ့စိတ်ဟာအတူတူဖြစ်လာတယ်နော်အတူတူဖြစ်လာတော့ဟုတ်လားရောဆက်ပြီး ပေါင်းဆက်ပြီးဖြစ်သလားမဖြစ်ဘူးမရောဘူးဝိပယုတ်တပစ္စည်းရောလို့မရဘူးနော်စီနဲ့ရေလို့ပဲရောလို့မရဘူးတစ်မျိုးစီပဲ တစ်မျိုးစီအတူတူကကျေစုပြုပြီးဖြစ်တာနော်ပဋိသန္ဓေစိတ်နဲ့ပေါင်းစပ်လို့မရဘဲနဲ့ကျေစုပြုတာမျိုးရောစပ်လို့ရောစပ်မဟုတ်ဘဲနဲ့အတူတူကဖြစ်ပြီးတော့ကျေစုပြုတာမျိုးကိုဒါကိုသဟဇာတာဝိပယုတ်တာဝိပယုတ်လို့ခေါ်တယ်အဲတော့ဒုဘီနောဓမ္မဒုဘီနောဓမ္မဆိုဒီတော့တိတိကျကျပြောရင်ပါဗျဟရိယဝုထုယုတ်ပေါ့ဟရိယဝုထုယုတ် တိအရူပိနာဓမ္မနံပရိသန္တိစိတ်စေတသိက်တို့အာစိတ်စေတသိက်တို့ကိုဝိပယုဒ္ဓဖြစ်စေတော့ဝိပယုဒ္ဓတတ္တိဖြစ်ကျေစုပြုတယ်နော်မတူညီဘူးမတူညီတဲ့အရာတွေတစ်ခုနဲ့တစ်ခုအပြန်လာထောက်ကူပြုတဲ့သဘောမျိုးကိုပြောတာနော်ဒါမျိုးမှတ်ထားအောင်နော်အဲတော့ဝိဖွားလာပြီးတော့နောက်ပိုင်းမှာခုဥဒုယုတ်နဲ့စိတ်က နော်မွေးမွေးပါလာတယ်နောက်ပြီးတော့ဆက်ဖြစ်တာဟုတ်ဗျဆက်ဖြစ်လာပြီးတော့နောက်ပိုင်းပရိသန်နေဒီဟရိယဝတ္ထုတို့ကပရိသန်နေစေရအတူဒီပရိသန်နေစေရဥပခဏမှာအတူဖြစ်လာရင်နောက်ပိုင်းဖြစ်လာပြီးတော့ပြီးတော့ခဏတိုင်းခဏတိုင်းစေရခဏတိုင်းခဏတိုင်းမှာဒီဒီဟရိယဝတ္ထုကထပ်ထပ်ထပ်တာဖြစ်ထပ်ထပ်ထပ်တာဖြစ်တဲ့ဘုန်းကြီးတို့ဒီခန္ဓာကိုယ်ကြီးဖြည်းဖြည်းနဲ့ကြီးလာတော့အဲပဲထပ်တာမဖြစ်ဘူးဆိုရင်တော့ဟုတ်လားခန္ဓာကိုယ်လေးတိတိလေးနေမှာပေါ့ နော်မိခင်တွေကသလလရေကြီးတည်တဲ့ရုပ်ဆိုဒါကြောင့်ဘုန်းကြီးတို့ဒီသူတို့သိပ္ပံပညာရှင်းပညာရှင်တွေကြပုံနားလေတာပေါ့နော်ဆဲတွေအဲ့ဒီကတခုပြိုင်နှစ်ခုပေါင်းတယ်ဒီလိုပြောတာဟုတ်ပြီနှစ်ခုပြိုင်လေးခုပေါင်းတယ်လေးခုပြိုင်ရှစ်ခုပေါင်းတယ်ဒီလိုတွေ့ပြက်လိုက်ပေါင်းလိုက်ပြက်လိုက်ပေါင်းလိုက်နဲ့အဲ့ဒီလိုဒီလိုခန္ဓာကိုယ်ကြီးထွားလာနော်ဒီပဋိသန္ဓေစီလေးကထောက်ကူပြုလိုက်တယ်အရိယဝတ္ထုပါ ပရိသန်တွေစိတ်တဲ့အတူတူပူပေါင်းပြီးတော့ပရိသန်တွေတည်တဲ့ဌိခဏမှာပဲနောက်တာပစီကဘာလို့ဌိခဏမှာဥဒုဇယုတ်ပြဖြစ်လာပြန်အဲ့ဒါမျိုးပေါ့ပြီးတော့ပြတ်သွားတယ်ဒါဟာဘယ်စီကလုပ်ပြရလဲဆိုဘုန်းကြီးအတိတ်ကကံပေါ့ကိုပြုလုပ်ထားတဲ့ကံနေရာနေပြုလုပ်ပြလိုက်တာပဲเนาะအတိတ်ကံဆိုတော့ကိုတော့မရှိတော့ဘူးဒါပေမဲ့ကံရဲ့အကျိုးပေါ့နော်ကံရဲ့အကျိုး तू ကထုတ်လုပ်ပြလိုက်တဲ့ခါကျ तू ကပြုလုပ်ပြလိုက်တဲ့ခါကံရဲ့ အကျိုးဆက်အနေနဲ့ဒါတွေဖြစ်ပေါ်လာတာပဲဒီလိုမှတ်ထားမယ်နော်အဲတော့အဲဒီတော့ဟရိယဝတ္ထုကဘယ်မှာအစပြုလို့ဆိုပရိသန်နေစိတ်ဥပမာအစပြုတယ်ပရိသန်နေစိတ်ချုပ်သွားတယ်ကသူ့တတ္တန်ကဟုတ်လားပရိသန်နေစိတ်ကတော့တတ္တန်တို့တာပေါ့ဗျာဥပတိပင်ဒါပဲရုပ်တွေကြာကြီးလို့မဟုတ်ဘူးနော်စိတ်သက်16ချက်တိအောင်ရှည်တာဘူးဆက်တက်ဆက်တက်ဖြတ်သွားလို့ဆက်တက်ဆက်တက်ဖြတ်လဲဖြတ်လဲဖြတ်လဲဖြတ်လိုက်နေသူလည်းအဲ့လိုသွားတာဘူးနော် ဒီမှာကြည့်လိုက်ပါတော့ပဋိသန္ဓေဇေဥပမှာဟုတ်လားဥမာဆိုပါပဋိသန္ဓေဇေဥပမှာခုနကဟရိယဝတ္တယုတ်ဖြစ်တယ်ပဋိသန္ဓေစိတ်မှာစိတ်တကုမှာစက္ကစက္က၃ခုထားလိုက်တစက္ကမှာဟရိယဝတ္တယုတ်ကဟုတ်လားတမိနစ်မှာပေါ့တစက္ကမှာ၃စက္ကဆိုရင်ဟရိယဝတ္တက၃ခုဖြစ်သွားအဲ့ဒီလိုပဋိသန္ဓေစိတ်နဲ့ဂျိုင်းလူဖြစ်လာပဋိသန္ဓေစိတ်ဥပခဏမှာဖြစ်တဲ့ဟရိယဝတ္တယုတ်ကိုမှီပြီးဒီပဋိသန္ဓေစိတ်ကဖြစ်ရအောင် အဲ့တော့ဒီခိုက်တံလေးမှာပဲဟရိယဝုထုယုံနဲ့ပရိသန်နေစိတ်ပရိသန်နေစိတ်နဲ့ဟရိယဝုထုယုံကိုပါကောလဲအတူတူကဖြစ်ပြီးကျေစုပြုတဲ့အတွက်ရောပြီးကျေစုပြုတာပေါ့နော်တိပတ်ဖြစ်ပြီးကျေစုပြုတဲ့အတွက်သာဇာတာဝပြုံအတူတူကဖြစ်တယ်ရောဆက်လို့မရပေါင်းဆက်လို့မရပေါင်းဆက်လို့မရဘဲနဲ့ကျေစုပြုတဲ့သဘောမျိုးပေါ့နော်ဒါကိုမှတ်ထားမယ်နော်ဟောပရိသန်နေစိတ်လျာဥပတိပဲဟုတ်လားသုံးစကားပြုပြတ်သွား ဖြစ်သွားပြီတော့မြောက်သွားပြီပေါ့ဗျာနော်ကံစွမ်းကြောင့်နောက်တာတကူထပ်ပေါ်လာတယ်အဲ့ဒါကြဘဝင်စိတ်နော်ဘဝင်စိတ်ဆိုတာဟိုရထဲမှာပြောနေတဲ့စကားမျိုးမဟုတ်ဘူးနော်ရထဲမှာတတကူကိုသဘောကျနေဒါကြောင့်တခါတလေတချို့ရှုမှတ်တဲ့နေ့တွေမှာလေကြတော့ဒီဒီစာပေနဲ့ရောထွေပြောတာရှိတယ်ဘဝင်ကြတယ်သဘောကျတယ်ဒါမျိုးရောပြောဘဝင်ကြတယ်ဆိုတာစာပေလောကမှာတော့ စာသင်ဘူးရင်တော့ဒါအိပ်ပျော်သလိုဖြစ်သွားတာအရာထဲမှာじゃဘုံကြတယ်ဆိုသဘောကြတယ်ကိုပြောတာအဲ့ကျတော့တော်တော်ခက်တယ်နော်အဲ့တော့ပထမဆုံးဖြစ်တဲ့စိတ်ကိုပရိသန်နေစိတ်လို့ခေါ်နောက်တော့နောက်တော့ဖြစ်လာတဲ့စိတ်တွေဒီမှာတွေပေါ့ပရိသန်စိတ်ကဥပတိပဲဆိုပျောက်သွားပြီနောက်တော့နောက်တော့သူကဘဝင်နေဆက်ဖြစ်တော့နောက်တော့နောက်တော့ဖြစ်လာတဲ့စိတ်တွေကြောင့်ဘဝင်လို့ခေါ်တယ် ဒါကြောင့်ဘာပြုလို့ဘာပြုလို့ဒီလိုပြီးရလဲသူ့ရဲ့လှုပ်ရှားမှုဆောင်ရွက်မှုကိုကြည့်ပြီးတော့ပရမတ္တစိတ်ကတော့ပရိသန်နေစေဒါပေမဲ့စိတ်ကတော့ဒီစိတ်ပဲဗျနော်ဒီစိတ်နဲ့လားလို့စိတ်ပရိသန်စိတ်ရဒါကြောင့်မို့သင်ညိုသင်ကိုသိမယ်နော်ပရိသန်နေစိတ်ရဘုံရင်စိတ်ရသုတိတိရဘဝတစ်ခုမှာအတူတူပဲတစ်မျိုးတည်းပဲဒါကိုပရိသန်နေစိတ်ဘဝင်စိတ်သုတိစိတ်ဒါတွေကိုဘဝတစ်ခုလို့ပြောကြတာနော် ပဋိသန္ဓေစိတ်ကတစ်မျိုးဂုံစိတ်ကတစ်မျိုးသုတိစိတ်ကတစ်မျိုးဒီလိုမဟုတ်ဘူးနော်ဒီသုံးခုဟာတစ်ခုတည်းပဲမပြောင်းဘူးပစာဆုံးစိတ်ကိုပဋိသန္ဓေစိတ်လို့ခေါ်တယ်ဘာဖြစ်လို့ပဋိသန္ဓေစိတ်ခေါ်လဲပရိယာတဖန်တန်တိယဆက်ပေးလိုက်တေတေပြည့်နေတာဒီဘဝတကူဆက်ဆက်ပေးလိုက်သူမဆက်ဆက်ပြင်ဘဝမှာသေသွားမှာလေသေသွားရင်နောက်ထပ်ဘဝတကူရောက်တော့နော်ဒါပေမဲ့ တချို့ဘာသာတွေတချို့ယူဟွာတာဘုန်းကြီးတို့ဘာသာမှာလည်းရှိတာပါပဲတိဘက်ဗုဒ္ဓဘာသာကြသူတို့ကဘာဖြစ်လဲဆိုသူတို့ရဲ့ယူဆကြတော့တည်သွားရင်ခုနှစ်49ရက်လောက်နေသေးတယ်ဒီကြားအတွင်းမှာသူကအဲ့လိုပေါ့နောက်ဘဝမရောက်သေးဘူးဗမာတွေကလည်းယူဆပါလေခုနှစ်ရက်နေသေးတဲ့သဘောမျိုးလလည်းနေသေးတယ်ဒီမှာနှစ်လည်းအဲ့ဒါမျိုးတွေနဲ့လောက်တယ်တကယ်တော့ကြတော့ခုနကသုတိသေတာနဲ့ပြိုင်တာပဋိသန္ဓေစိကတန့်ဖြစ်တာနော်ဘာမှဘဝတွေဘာတွေမရှိဘူး ခုနအနန္တပစ္စည်းလို့ဘုန်းကြီးတို့သင်ခဲ့ပြီသမန္တပစ္စည်းလည်းပြင်ခဲ့ပြီအနန္တဆိုဈာကာလမှာအခြားမရှိဘူးဘာမှသေပြည့်နောက်ပိုင်းမှာတန့်ဖြတ်တာဒါပရိသန်နေသေဒီရဲ့အခြားမဲ့မှာဖြစ်တဲ့စကားကဒါအနန္တကိုပြောတာအဲတော့သေတာနဲ့မွေးတာနဲ့ဈာကာလမှာဘာမှမရှိဘူးဘာဝအချိန်ကာလမရှိဘူးအပြောင်းလဲဖြစ်စဉ်ကမြန်နေတယ် အပရိသန်နေစိတ်နောက်မှာပေါ်လာတဲ့စိတ်ကိုပါကောက်လဲဘဝင်စိတ်ဒီမှာကြည့်လိုက်ဘဝင်15ရက်16ချက်ဘဝင်ကဘဝအင်္ဂါဘဝဆိုတာကဘာတွေကိုဆက်ဆက်ပြီးတဲ့ဘဝဘဝဘဝကိုအင်္ဂါကဆက်ဆက်ပြီးတဲ့အကြောင်းတရားကိုဘဝတွေကိုအဆက်မပြတ်တီးနေအောင်ပေါ့နော်အပြုလုပ်ပေးအိတ်နေလူတွေအိတ်နေလေဘဝင်စိတ်ကဖြစ်နေအောင်ဒါကြောင့်စိတ်စင်ကပြတ်မသွားဘူး ဘဝတွေပြတ်မသွားစိတ်စဉ်တွေပြတ်မသွားအောင်လုပ်ပေးတာနော်အဲကြောင့်ဘုန်းကြီးတို့ဘဝင်စိတ်တွေကြတော့ငြိမ်သက်ငြိမ်သက်တဲ့စိတ်ဩခုလိုဘုန်းကြီးတို့မြင်ကြားနေတဲ့အချိန်ဖြစ်တဲ့စိတ်တွေကြလှုပ်ရှားတဲ့စိတ်ဝီထိစိတ်ကိုငြိမ်သက်တဲ့စိတ်ကိုဝီထိမုတ်တဲ့စိတ်ဘဝင်စိတ်လို့လည်းခေါ်တယ်ဝီထိမုတ်စိတ်လို့လည်းခေါ်တယ်နော်ဘဝင်စိတ်တွေဖြစ်နေငြိမ်သက်အိပ်ပျော်နေတာပေါ့ဗျာငြိမ်ဒါလည်းအိပ်ပျော်တာမဟုတ်ဘဲနဲ့ ဘာမှမသိပဲနဲ့တူမုံမပြီးထိုင်မိုင်းနေနော်ဘောကနေတကုနဲ့တကုပေါ့မြေမအာယုံဒိုးဝင်လာပြီဆိုအဲ့ဒီညင်သက်တဲ့စိတ်ကပြတ်သွားတာပဲအာယုံတကုမြင်ပြီးကြားပြီဆိုရင်တော့ဒါညင်သက်တဲ့စိတ်ကပြတ်သွားတာအဲ့ဒီလိုမှတ်ထားညင်သက်တဲ့စိတ်တွေပြတ်သွားရင်ဟုတ်လားလှုပ်ရှားတဲ့စိတ်တွေဝင်လာညင်သက်တဲ့စိတ်ကပြတ်သွားပါပဲလှုပ်ရှားတဲ့စိတ်တွေညင်သွားရင်ငြိမ်သက်တဲ့စိတ်တွေကပြောင်းဝင်လာမှာပဲဒီတိုင်းမျိုးသွားနေတာပဲဘဝတစ်ခုလုံး ဒါတွေလှုပ်ရှားတဲ့စိတ်တွေပေါ်လိုက်တခါအဲ့ဒါတွေရသွားရင်ငြိမ်သက်တဲ့စိတ်တွေပေါ်လိုက်လှုပ်ရှားတဲ့စိတ်ပေါ်လိုက်ငြိမ်သက်ဒီလိုပဲတလဲစီသွားပရိဒါနဲ့စိတ်ဖြစ်လာဖြစ်ပြီးပါပြီလို့ဘဝင်စိတ်တွေဖြစ်လာခုနကငြိမ်သက်တဲ့စိတ်တွေကနေပြီးတော့ရသွားပြီလှုပ်ရှားတဲ့စိတ်တွေပေါ်လာပြီဆိုရင်ဟုတ်လားငြိမ်သက်တဲ့စိတ်တွေရမှာပဲသိပြီးနောက်ဆုံးကြတော့ဟုတ်လားနောက်ဆုံးစိတ်ပေါ့နော် သေသွားပြီဆိုရင်ဒါသုတိစိတ်ခေါ်တာအဲလိုမှတ်ထားဝင်ရကဒီမှာပရိသန်နေစိတ်ဘဝင်စိတ်သုတိစိတ်ဆိုတာတစ်မျိုးတည်းဒီလိုမှတ်တာဒီနေရာဗာပြောချင်တာလေပရိသန်နေစိတ်နဲ့ဟရိယဝတ္ထုကအတူတကွဖြစ်လာတယ်အဲ့ဒီကနေဒီဟရိယဝတ္ထုတွေဖြစ်လာတယ်ဒီဟရိယဝတ္ထုတွေကနော်ပရိသန်နေစိတ်ကတော့ဥပါထေပင်ဆိုပျောက်သွားတော့ဘောနော်ဟရိယဝတ္ထုတွေကမပျောက်ဘူးနောက်ကဘဝင်ကနေပြီးတော့ဆက်လက်ပြီးတော့နော် ဘဝင်စိတ်ကနေရှေးကဟရိယဝတ္ထုတွေသိမသွားရအောင်ဆက်လက်ထောက်ပံ့တာပံ့ပိုးတာနော်ဟရိယဝတ္ထုကိုဟရိယဝတ္ထုပထမဝင်စိတ်ကအထောက်ကူပြုတဲ့နေဆောင်ရွက်ဖြစ်ပေါ်လာပေါင်းစပ်လို့တော့မရဘူးနော်ဟရိယဝတ္ထုကရင်ဖြစ်တယ်ဘဝင်စိတ်ကနောက်မှဖြစ်တယ်ဒါမျိုးကိုလည်းဘုန်းကြီးတို့ပါပြောမလို့ဘုဒ္ဓယောဂရှေ့ရဖြစ်ပြီးတော့နောက်ဘဝင်စိတ်ကနောက်မှဖြစ်လာအထောက်ကူပြုတဲ့အနေနဲ့ အဲ့တော့ဟရိယဝတ္ထုကြောင့်နောက်ကပထမဝင်စိတ်ကဖြစ်တော့ဟရိယဝတ္ထုနဲ့တူဖြစ်တဲ့ပရိသန်နေစိတ်ကြောင့်ပထမဝင်စိတ်ဖြစ်ပေါ်လာအထောက်ကိုပြုလို့ပြုတဲ့အနေနဲ့မိယာအနေနဲ့ဆောင်ရွက်ပြီးတဲ့အခါကျတော့ပေါင်းဆက်တော့အနေထားတော့မရှိဘူးကြိုတင်ဖြစ်တဲ့အတွက်ဘုရိဇာတာဝိပယုတ်ဒီလိုလည်းပြောရတော့ကြိုတင်ဖြစ်နေတဲ့ယုတ်ဒီလိုလည်းပြောရတယ်ခုနအတူတူကပရိသန်စိတ်တဲ့ဟရိယဝတ္ထုကြတော့အထောက်ကိုပြုပြီးဟုတ်လားအတူတူက ဖြစ်လာတဲ့အတွက်သာဇာတာဝိပယုအဲဒီအရိယဝုထုယုံနဲ့ပရိသန္တိစိတ်ပရိသန္တိစိတ်နောက်ပိုင်းဒါအတူတူဖြစ်တယ်ပရိသန္တိစိတ်ပြီးတော့ဒီမှာပရမဘဝင်စိတ်ပရမဘဝင်စိတ်ရောဥပကြတော့စေတစာယုတ်တွေဖြစ်လာဒါပေမဲ့ဆုံးကဖြစ်တဲ့ကမ္မဇာယုတ်တွေသုံးဖို့အရိယဝုထုယုတ်တို့ဒါတွေကလည်းမချုပ်တော့သေးဘူးမချုပ်ပြောင်းအောင်နောက်ကပရမဘဝင်ကအထောက်ကူပေးတာဒါကို ပုရိသတာဝေပြုတ်ကြိုပြီးဖြစ်နေတာဒါကိုလည်းပြောတယ်ပေါ့နော်ဒါလေးတွေသိဖို့ကြတော့ဘုန်းကြီးတို့ဟိုသင်ညိုတွေလည်းနားလည်ရတယ်နောက်ပြီးတော့ဒီပညာဝါဒလောက်အဲပစ္စယနေတဲ့ဒါတော့တွေမကြည့်ပဲနဲ့ဘုရားကပဋ္ဌာန်းဟောတဲ့ကပညာဝါဒတွေဟောတာအဲတော့ပစ္စယနေတာနဲ့ပညာဝါဒကအင်တာနီးဆက်တဲ့ဟောပုံရင်းနဲ့တူးနေတာပေါ့နော် ပစ္စယနေရတာမှာကဘုန်းကြီးတို့ကုတူတွေအားလုံးရနေကြတယ်ဘုန်းကြီးတွေတော်တော်များများစောင့်ထားတာကပစ္စယနေရတာဒါကအကျင့်ပေါ့နော်ပညာဝါဒကြကျဲဟောတာဟောဖို့ဟောနေရတော့အတူတူပါပဲစကလုံးသုံးသုံးပုံသုံးနည်းတွေလည်းတော်တော်များတူတယ်ပေါ့နော်အဲ့လိုမှတ်ထားနောက်တစ်ခုပြန်ကြည့်အောင်မနော်နောက်တစ်ခုအရူပိနောဓမ္မရူပိနာဓမ္မနာဝိပယုတ်တပစ္စေနာပစ္စယောနန္တရားတွေကယုတ်တရားတွေကိုဝိပယုတ်တ တတ္တိဖြင့်ကျေစုပြုတယ်ဘယ်ချိန်ကာလမှာကျေစုပြုရပြုတယ်လဲဒါကြတော့ဒီမွေးဖွားချိန်နဲ့မသက်ဆိုင်တော့ဘူးเนาะမွေးဖွားပြီးတဲ့နောက်ပိုင်းပုတ္တိကာလခေါ်တယ်ပရိသန္တိကာလပုတ္တိကာလဒီလိုခွဲရဟွန်းပရိသန္တိဒီပြီးနောက်ပိုင်းကာလနဲ့ဆိုင်တယ်ဟွန်းဘုန်းကြီးတို့ပြီးမှမှကြတော့ပရိသန္တိစေရဥပခိုက်တာမှာပရိသန္တိခါလို့ခေါ်တယ်နောက်ပိုင်း ပရိဒဏီတွေထီကာလနဲ့မသိမချင်းကာလတည်းအောင်ထီမသိမချင်းကာလကိုပုတ္တိကာလခေါ်တယ်ဒါပေမဲ့လူသားတွေတို့အများစုသိတာတော့သုတ်တန်ဤတယ်ပဲသိတယ်သုတ်တန်ဤကြပါလေမိဘဝရပရိဒဏီနေသမျှကာလပါလုံးအောင်ဘုရားဒါပရိဒဏီကာလဒီလိုပဲသုံးရတာကိုမွေးလာတဲ့အချိန်မှာပုတ္တိကာလဒီလိုသုံးအဲတော့ဒီပရိဒဏီတီးပြီးနောက်ပိုင်းမှာဖြစ်လာတဲ့ ယုံနံတရားနော်မသေးခင်စัจ java ဖြစ်တဲ့နံတရားတွေကနေပြီးတော့ယုတ်တရားတွေကိုဒီနောက်တကုထေပဲရနော်ပရိသန်တွေတည်ပြီးနောက်မသေးခင်စัจ java ဖြစ်တဲ့နံတရားတွေကယုတ်တရားတွေကိုဝိပယုတ်တတ္တိဖြစ်ကျေစုပြုတယ်ဒါမျိုးပြောတာပေါ့ဗျာအဲ့ဒါမျိုးနားလေရတော့ခုနကလူဘီနောဓမ္မာ ကြတော့နှမျိုးပြောလို့ဝိတုယုတ်ကဟိုပစ္စာဇာတဝိပယုတ်တွေနဲ့ကြဘယ်လိုပြောလို့ရလဲကြည်လိုက်မယ်နော်အဲ့ဒါကြရူဘီနောဓမ္မအရူဘီနာဓမ္မနာနဲ့ဆိုင်တယ်ပရိသန္တိခိုက်တာမှာဟရိယဝုထုယုတ်ဟရိယဝုထုယုတ်နဲ့ပရိသန္တိစိတ်စစ်တိတ်ပေါ့ဒီဒီပါလေဒါလေးကြည့်လိုက်ပရိသန္တိစိတ်ပရိသန္တိဒီဒီအနေနဲ့ဟရိယဝုထုယုတ်ဖြစ်တော့ပရိသန္တိစိတ်ဖြစ်စေတသိက်ဖြစ်မယ်ဟရိယဝုထုဖြစ်မယ်ဒါကြတော့ ရူပိနောဓမ္မအဲ့မှာဟရိယဝတ္ထုယုတ်တွေကနောက်ကအရူပိနာဓမ္မနံနန္တရားတို့အရူပိနာဓမ္မနံစိတ်စီနန္တရားတို့ဟာဟရိယပုရိဇာတဝိပယုတ်တတတ္တိဖြစ်ဖြစ်သာဇာတဝိပယုတ်တတတ္တိဖြစ်ခြေစုပြုတယ်အတူတူကဖြစ်ပြီးခြေစုပြုတယ်ပြောလို့ရအောင်နော်ဟရိယဝတ္ထုနဲ့ပရိသန်နေစိတ်စေတသိက်ပရိသန်နေစိတ်စေတသိက်နဲ့ဟရိယဝတ္ထုအဲ့လိုပရိသန်နေစိတ်စေတသိက်ကရှေ့ကကင်လိုက်နော် ရူပိနောဓမ္မအရူပိနောဓမ္မရူပိနံဓမ္မနံဖြစ်သွားတော့ဟရိယဝတ္ထုရုပ်တွေကင် ပြောမယ်ဆိုရင်တော့ပရိသန်နေဟရိယဝတ္ထုရုပ်ဖြစ်တာနဲ့ပြိုင်တယ်ပရိသန်နေစိတ်စိတ်တည်းဖြစ်တယ်အဲ့ဒါဆိုရင်တော့နော်သာဇာတဟိုပြောပြောလို့ရတယ်။အိုးဒီဘက်ကပရိသန်နေစိတ်ကင်ပြီးပြောရင်လည်းဒါလည်းသာဇာတဝိပြုတ်တာလို့ပြောတယ်ပရိသန်နေစိတ်စိတ်တည်းဖြစ်တာနဲ့ဟရိယဝတ္ထုရုပ်ဖြစ်တယ်။ဟရိယဝတ္ထုရုပ်ဖြစ်တာနဲ့ပြိုင်တယ်ပရိသန်နေစိတ်စိတ်တည်းဖြစ်တယ်။ ဒါမျိုးပြောလို့ရတယ်နောက်တစ်ခုဘာပြောလို့ရသေးလဲဆိုတော့ဒီအရိယဥထုယောဂကြိုဖြစ်နေတယ်ကြိုဖြစ်နေတော့ပိစ္ဆာဇာတာဝိပယုတ်ပြောလို့ရတော့အဲကြိုဖြစ်တာမို့အရင်ပိစ္ဆာဇာတာဒီပဋိသန္ဓေခိုက်တာမှာဟရိယဥထုယောဂဖြစ်နေတယ်ဒီဟရိယဥထုယောဂတွေကတခါဒီပဋိသန္ဓေစေကရဥပထေပင်ဆိုတခါတည်းပျက်စီးသွားဟရိယဥထုတွေကမပျက်စီးဘူးမပျက်စီးအောင်နောက်ကဘွေနေဘွေနေဖြစ်ပေါ်လာဒီယုတ်လေးကိုထက် ထောက်ပံ့ထောက်ပံ့မျိုးကျေစုပြုကျေစုပြုကျေစုပြုနော်အဲ့တော့ဝိတုယုတ်ကတော့သူကယုတ်ဆိုတာတော့အကျိုးတရားတွေစိတ်စေတသိက်ကတော့နံတရားအကြောင်းတရားဆိုစိတ်စေတသိက်ကိုပြောတယ်နော်ဒီတော့ဘဝင်စိတ်တော်ပရိသန်နေစိတ်တွေကတော့အကြောင်းတရားကိုအဲ့ဒါကိုပြောတယ်အဲ့တော့ဒီမှာအကျိုးတရားဖြစ်တဲ့တရားဝိတုယုတ်ကရှေ့ဖြစ်နော်အဲ့ဒီအကျိုးတရားနောက်ရှေ့နောက်လို့ပြောရတာပေါ့နော် ဒီအကြောင်းတရားကနောက်ပြီးတော့ဘဝင်စိတ်ကအကြောင်းတရားအကြောင်းတရားနောက်ဖြစ်နေအကျိုးတရားရှေ့ရောက်ဘာဖြစ်လို့ဒီလိုပြောရလဲဆိုစိတ်စေတသိက်တွေကိုအကြောင်းတရားခေါ်တယ်ဝိရုယုတ်တွေကိုအကျိုးတရားအဲ့တော့ဒီမှာတရားဝိရုယုတ်ကဖြစ်တာတော့အရင်ဖြစ်နေသူကမပြောက်သေးဘူးမတည်သေးဘူးဆက်တာဖြစ်နေဘာဖြစ်လို့နောက်ကဘဝင်နဲ့ဆက်လက်ဆက်လက်ထောက်ပံ့ပေးနော်ဒီအကြောင်းတရားတွေဒါကြပစ္ဆာစန္ဒဝေပြုတ်တာလို့ခေါ်တယ်အဲ့ဒီလိုလည်းမှတ်ထားမယ်နော် အဲ့ရနေမွေးလာပြီဗုဒ္ဓကာလရောက်လာပြီဗုဒ္ဓကာလရောက်လာပြီဆိုကြည်လိုက်ဒါကြတော့ဒီပင်စရဝထီနဲ့ကြည်ရတော့မှာပေါ့နော်ဗုဒ္ဓကာလရောက်လာပြီဆိုဘုန်းကြီးတို့ဒီတော်ဘုံငါးစလုံးဘုံကိုပစ္စရပင်စရဝဇာဆက်ကုန်ရင်တောင်းတဲ့တန်ရဝုတ်တော့အောက်ခုနှစ်ရင်တောင်းနှစ်ချင်းဒီလိုဖြစ်သွားတာဒါကြတော့ဘုန်းကြီးတို့ကပုရိဇာတဝိပယုတ်ကိုပြောခြင်းလို့အဲမြင်သိစိတ်လေးဖြစ်တယ်မြင်သိစိတ်လေးဖြစ်တာကြည်လိုက် မြင်သိစိတ်လည်းမဖြစ်ခင်မှာဘုန်းကြီးတို့ဒီစကုပ္ပတာရာယောဂလည်းကြိုးရှိနေတယ်အစိမ့်ယူပါအောင်လည်းကြိုးရှိတယ်မြင်သိစိတ်နဲ့စိမ့်ယူပါအောင်နှစ်ပါးပေါင်းစုံတိုက်ဆိုင်မိလာတဲ့အခါမှာဒိဋ္ဌဝင်ဘုံငါဆလနာဘုံကိုပိစနာပိစံစိတ်လေးချက်လောက်ကြိုးဖြစ်နေပြီးမှမြင်သိစိတ်ဖြစ်တယ်ဒါကိုပုရိသတာဝိပျောက်ခေါ်တယ်နော်အာယုံပြုတာပါလေရူပါယုံနဲ့သကုပ္ပတာဒီမြင်လာတာရောဘုန်းကြီးကိုမြင်နေတယ်ဒီအာယုံမချုပ်သေးဘူးနော်ပစ္စုပန်တဲ့တဲ့မှာ တဏှာနဲ့စိတ်စဉ်တရားယုံနော်ပိဇဝိညာဉ်စကုဝိညာဉ်တာမဏိယတဏှာဝုဒ္ဓဇောခုနှစ်ချိန်တရားယုံနှစ်ချိန်တရားမှာချုပ်ပြောက်သွားတာအဲ့တော့ဒီမြင်သိစိတ်ကြားသိစိတ်နံသိစိတ်စားသိစိတ်ကိုဋ္ဌိသိစိတ်ဒီစိတ်ဖြစ်ဖို့အတွက်ဘုန်းကြီးတို့ရှေ့ကစိတ်ဘယ်နှမျိုးလောက်ကြိုဖြစ်နေတိတဝင်ဘုံငါဆလနာဘုဂုပိစရစိတ်လေးခုလောက်ကြိုဖြစ်နေတယ် စိတ်တခဏရင်ပြောရင်ခဏငယ်12ချက်လောက်ကြိုးဖြစ်နေဥရိဇာတော်ကိုပြုတ်ရှေ့ကကြိုးဖြစ်ပြီးတော့ကျေစုပြုတ်ဒီစိတ်လေးဖြစ်ဖို့အတွက်ရှေ့စိတ်တွေကကြိုးဖြစ်ဒါမျိုးသူကကြိုးဖြစ်ပြီးကျေစုပြုတ်တဲ့အတွက်ရူဘီနောဓမ္မအရူဘီနာဓမ္မနာအဲ့ဒီမှာကြည့်လိုက်ယူပါယုံဆိုတဲ့ယုတ်တရားသကုပ္ပတာရဆိုတဲ့ယုတ်တရားကြိုပြီးတော့စိတ်တခဏလေးဘာလို့သကုပ္ပတာရယုံနဲ့ ရူပါယုံပေါင်းစုံတိုက်ဆိုင်ပြီးတော့ဒီစိတ်ကဒိုင်းဒိုင်းဖြစ်တယ်ဒီစကုပ္ပတာရာယုံနဲ့ရူပါယုံကျို့ဖြစ်နေဖြစ်ရရူဘီနောဓမ္မာနော်စကုပ္ပတာရာယုံသောတာပတာရောခန္ဓာပတာရောဒီတရားတွေဟာနော်မြင်သိစိတ်တွေအရင်ကြိုဖြစ်နေတာဒါမျိုးအဲ့ဒါကိုပြောရူပီရောဓမ္မအရူပိနာဓမ္မနော်အဲ့ဒါကိုပြောတယ် ဒါတွေကြည်ရတော့ဒါတွေကြတော့ဘုန်းကြီးတို့နာဒီသက္ကုရရဝိတိသောတာရဝိတိခန္ဓာရဝိတိစင်္ဃရရဝိတိအကုန်လုံးလိုက်ကြည်လိုက်ပေါ့နော်အဲ့ဒါကြည်လိုက်ဖို့ရှင်းတယ်အဲ့တော့မြင်သိစိတ်ဖြစ်ဖို့အတွက်သကုပ္ပတာယုံတို့သကုပ္ပတာဝုထုပေါ့နော်ပြီးတော့ခါကြတော့ရှုပါယုံတို့ကြိုးပြီးဖြစ်တယ်ဒီနေရာမှာတော့ဝုထုယုတ်ပြောင်းအောင်ပေါ့နော်မြင်သိစိတ်ဖြစ်တာဝုထုယုတ်ကိုသကုဝုထုယုတ်ကိုပြီးပြီးဖြစ်တော့စိတ်တခဏ၄ခု ဖြစ်နေတယ်ဘုံဝင်၃ခုတိတာဘုံဘုံကစရာဘုံကိုပိစရာပြေရာဝင်စရာစိတ်၄ခုရင်ဖြစ်နေစိတ်တခဏအပြင်၄သုံးနေဆက်နေပေါ့၁၂ချက်လောက်၁၉ခုထုကစောစီကြိုဖြစ်နေသောတာဝတ္ထုကလည်းဒီတိုင်းပဲသောတာဝိညာဉ်စိတ်ဖြစ်ဖို့အတွက်သောတာဝတ္ထုကလည်းဒီ၄ချက်စိတ်တခဏ၄ခုစိတ်၄ခုကြိုဖြစ်နေတယ်စိတ်တခဏ၁၂ချက်ကြိုဖြစ်နေတယ်ဘာနောဘာနောဝိညာဉ်စိတ်အနန္တိစိတ် စေဝဝิญဉ်စိတ်စာတိစိတ်ကာယဝิญဉ်စိတ်ကိုထိတိစိတ်ကျိုးဖြစ်တဲ့အတွက်ပုရိဇာတာဝိပုဒါပေမဲ့ဒီစက္ခုဝုထုနဲ့စက္ခုဉ္စီကပေါက်ဆက်ပြီးဖြစ်တာမို့တိတ္တဖြစ်တာမယောနောဝဲနဲ့ဖြစ်ဒါကြောင့်ပုရိသတာဝိပယုဒီလိုမှတ်ထားမို့အဲ့ဒါဆိုရင်တော့နာပို့ပြီးနားလေသဘောပေါက်တော့ဒီတော့ဒီနေရာမှာ မှတ်ထားဖို့က အခုပြောနေတာတွေကများသောအားဖြင့်တော့ပရိသန်နေစိတ်ခိုက်တာမှာဆိုရင်လည်းအကုန်လုံးပြောတာမဟုတ်ရုပ်အကုန်လုံးပြောတာမဟုတ်နော်အရိယဝတ္ထုရုပ်ကိုပြောတာနောက်ပြီးတော့ပစ္စုပန်ကာလမှာကြည်လင်မွေးလာတဲ့ပုဒ္ဓိကာလမှာကြည်လိုက်ရင်လည်းပဲရုပ်တွေအကုန်လုံးပြောတာမဟုတ်စကုတ္တဝတ္ထုရုပ်ကိုပြောတာမြင်သိစိတ်ဖြစ်ဖို့လို့စကုတ္တရုပ်ကိုအမိပြုဖြစ်တာကြားသိစိတ်ဖြစ်ဖို့ဆိုသောတာဝတ္ထုရုပ်ကိုအမိပြုဖြစ်တာအကုန်လုံးပြောနေတာမဟုတ်ဘူး အနန္တိစေဆိုကာဏဝတ္ထုယုတ်ကိုမြည်ပြဖြစ်တာစာတိစေဆိုဇေဝဝတ္ထုယုတ်ကိုဋ္ဌိတိစေကာယဝတ္ထုယုတ်ကာယဝတ္ထုစိတ်ဝတ္ထုယုတ်ကိုမြည်ပြဖြစ်တာဒါကြောင့်ဒီပဋိသန္ဓေစေဉာဏ်နဲ့စိတ်တရားတရားတရားဝတ္ထုယုတ်ကိုဖြစ်ဒါမျိုးမှတ်ထားနော်အဲ့တော့ဒီစိတ်နဲ့ဒီဝတ္ထုယုတ်တရားအတူတူကဖြစ်လာမဖြစ်ဟုတ်အတူတူတော့ဖြစ်တယ်ရောဆက်ပြီးဖြစ်လာလို့မဖြစ်ဘူးနော်အဲ့လိုမျိုးလည်းမှတ်တာ မြင်သိစိတ်ကတတ္တသကုတ္တယောကတတ္တပဲနော်ဆိုမျက်စိကြည့်ရုပ်တွေကတတ္တမြင်သိစိတ်ကတတ္တကြားသိစိတ်နဲ့နာပေါ့ဒါလည်းတတ္တဖြစ်တာဘယ်လိုမှတ်ထားပြောဒီမှာပြောချင်တာကအာယုံနဲ့ကြတော့ဒီမှာတိတိုင်ဖြစ်နေနော်ဒီမြင်သိစိတ်ဖြစ်ဖို့ဆိုရင် မျက်စိအကြည့်ရုပ်တွေမဟုတ်ဘူးလေအာယုံနဲ့ပါမယ်လေကြားသိစိတ်ဖြစ်ဖို့ဆိုရင်အတန်အာယုံရှိရမယ် မြင်သိစိတ်ဖြစ်ဖို့ဆိုရင်အစင်းအာယုံရှိရစားသိစိတ်ဖြစ်ဖို့ဆိုရင်ဟုတ်လားအနတ်သိစိတ်ဖြစ်ဖို့ဆိုရင်အနတ်အာယုံနဲ့ပါမယ်နှကောင်းအကြည်ယုံလုံးနဲ့မရဘူးစားသိစိတ်ဖြစ်ဖို့ဆိုရင်အရသာအာယုံနဲ့ရှိရမယ်ရှာကောင်းလို့မရဘူးတွေးထိစိတ်ဖြစ်ဖို့ဆိုရင်ဘုဒ္ဓဘာသာအတွေးထိရဲ့အာယုံနဲ့ရှိရမယ်ကိုကြည်ယုတ်ကလည်းကောင်းဒါမြတ်ဒီနေရာမှာဘုရားကစိတ်နဲ့အာယုံ စိတ်နဲ့ဝဋ်ထုယုတ်ကိုတော့ဝိပယုတ်ဖြစ်တယ်လို့ဟောတာတယ်စိတ်နဲ့ဒီအာယုံကိုဝိပယုတ်ဖြစ်ဘာလို့မဟောထားလဲဒါလေးမေးစရာရှိတော့ဗောနော်ဘာဖြစ်လို့လဲဆိုတော့ဒီစိတ်ဖြစ်တာကဝဋ်ထုယုတ်ကြည့်တယ်မို့အာယုံလည်းမိပြီးဖြစ်တာစိတ်ယမိယဝဋ်ထုယုတ်စိတ်နဲ့မိယဝတ္ထုစိတ်ရမိယဝတ္ထုယုံနဲ့သက္ကုဝတ္ထုသောတာဝတ္ထုကာဏဝတ္ထုဇေဝဝတ္ထုဒါနဲ့ဒီစိတ်ပဲသူကဝိပယုံနေတာပေါ်တာ အာယုံကြဘာဖြစ်လို့ဝိပယုတ်တာဖြစ်စီနေတာမဟုတ်တာလေဒါဟုတ်တလောကလည်းပြောခဲ့ပေါ့နော်ဒီမှာကြည့်ဖို့မြင်သိဖို့ရကဘာလဲဆိုတော့မျက်စိနားလေးကကိုယ်စိတ်ဆိုခုရဲ့အစ္ဆတတဏ္ဍမှာဖြစ်နေနော်အပြင်ကအာယုံရူပအောင်တာကိုအစင်းအတနာရတာဒါအပြင်အာယုံဒါကိုကြည့်ဖို့လိုတယ်နော် ဒီအာယုံဆိုတာအတွင်းကဖြစ်တာလားအပြင်ကဖြစ်တာလားအာယုံเนี่ยပြင်ကလာတာဟွဒီပြင်ကလာတဲ့အာယုံကို ကိုယ့်ရဲ့အစ္ဆဒတဏပေါင်းစုံဘုဒ္ဓယုတ်တွေနဲ့ပေါင်းစုံမိလာမှဒီဝိညာဉ်စိတ်ကဖြစ်တာနော်အပြင်ကလာတဲ့ယုံနဲ့အတွင်းကစိတ်ကရောလာမရောဘူးဒါကတော့ဟိုတန်တရားဖြစ်ရှာမလို့လေဟိုအပြင်ကအာယုံနဲ့ကိုယ်စိတ်ကရောဖြစ်လာတယ်တန်တရားဖြစ်ရှာမလို့တန်တရားဖြစ်တဲ့နေရာ မှဟောတယ်ခုနမျက်စိအကြည့်ယုံနဲ့စက္ခုဝိညာဉ်စေဒီအတွင်းဒါနာရသွားဖြစ်နေတဲ့ကကြတော့ဟုတ်လားဒီနေရာမှာတော့တန်တရားဖြစ်ရှာရှိလို့ဒါဟောတာဘုရားကြတော့အမြင်အာယုံကဗိဒ္ဓနော်အာယုံ6ပါးဗိဒ္ဓမှာဖြစ်တယ်စိတ်ကအရိယဝိရုပ္ပမိပြုဖြစ်တယ်ဒါကြတော့တန်တရားမဖြစ်တဲ့အတွက်တန်တန်ရင်ချနေတယ်တန်တရားမဖြစ်ဘူးစက္ခုပတာရောသောတာပတာရောခန္ဓာ မျက်စိနာလျာကိုယ်စိဒါအစ္စတတဏ္ဍမှာဖြစ်နေမြင်သိစေကြားသိစေဒါရီရတဲ့တွင်းတဏ္ဍမှာဖြစ်နေဒီနှစ်ခုကရောဖြစ်နေသလားရောဖြစ်တာမဟုတ်ဘူးမြတ်စွာဘုရားဟွန်းဒီခုဒီသီးသန့်ဖြစ်တယ်ဒါကြောင့်မို့ဝတ္ထုယုံနဲ့စိတ်ပဲဝိပယုတ်တာအနေနဲ့ဟောထားတယ်အာယုံနေနဲ့တော့မဟောဘူးဒီလိုလေးနားလေသဘောပေါက်ပါဗျာအဲ့လိုနားလေသဘောပေါက်တိုင်းတော့ပို့ကောင်းနော် အဲတော့တရားတွေဘာတွေအထုတ်တဲ့ခါကျတော့ဒီဟာတွေကပုပ်ပုနားတဲ့သဘောပေါက်ပါလိမ့်မယ်ဒီဟာတွေတိတန့်ဖြစ်တယ်ဆိုတာမျိုးတွေပေါ့နော်ဟိုဗိဒအာယုံနဲ့အစ္စဒဝုထုယုတ်တွေပေါ့ဒီပုဋ္ဌိခါတော့ပိုးထင်ရှားတော့ဘုနာပရိသန္တိခိုက်တာမှဖြစ်နေတဲ့ဒါတွေကတော့ဟိုဘုရားဟောထားတဲ့အတိုင်းပြောရတော့စံသမารီတွေရမှာပဲကိုကတကယ်ရှုလို့ရတယ် ဟိုလိုဆိုရင်တော့ဒီပရိသတ်နေခိုက်တာမှာဖြစ်တဲ့ယုတ်တွေစိတ်ဖြစ်စဉ်တွေတော်တော်ခက်ခဲတဲ့တရားတွေဒါတော့မှခုနပရိသတ်သဘောပတ်တရားပဲကြည်လိုက်လေအများစုသိကြတာဆိုဝိညာဏယုတ်ဝိညာဏပိစနာမရူပံဒါပဲသိတာဒီဇေဝိတိဖြစ်စဉ်တွေကြည်လိုက်ရင်ဝိညာဏပိစနာမရူပံဖြစ်တယ်လို့နာမရူပံဖြစ်ကြဝိညာဏနဲ့ဖြစ်တာဘာဖြစ်လို့သူတို့အတူတူဖြစ်ပြီးကြံပြန်ပြန်လာလာကျေစုပြုတ်နေဒီခိုက်တာနေကြည့်တယ် နော်ဒီပရိသန်နေစိတ်ဖြစ်တော့စေတသိက်ဖြစ်တယ်ဒီပရိသန်နေစိတ်စေတသိက်နဲ့အတူတပြိုင်တည်းတက်ပါလေကံစားယုတ်တွေပေါ်လာတယ်ကံစားယုတ်ဆိုတဲ့နေရာမှာဒီမှာဟရိယဝတ္ထုယုတ်ကတိကအောင်ဟရိယဝတ္ထုယုတ်ကိုမှီပြုတ်ပြီးမှဒီစိတ်ကဖြစ်တာဟရိယဝတ္ထုယုတ်မှီပြုတ်မဖြစ်ဘူးစိတ်ဟရိယဝတ္ထုမရှိရင်ဒီယုတ်ဒီစိတ်ကမဖြစ်ဘူးဒါပြောဒါကြောင့်ကိုပရမဇုအကုန်လုံးနားလည်ထားဖို့ကဝိညာဏပစ္စယနာမရူပဝိညာဏဆိုတာပရိသန်နေစိတ် နာမံဆိုတော့ကစေတသိက်ရူပကဟရိယဝတ္ထုယုတ်နော်အချင်းချင်းပြောရင်ကာမဇာယုတ်30ဒီနေရာမှာတော့ဒီစိတ်လေးဖြစ်ပေါ်ရင်အကြောင်းရင်းရှာရင်ပါလေဟရိယဝတ္ထုယုတ်ပဲဒါလေးနားလေတော့ဒီတော့ဝိညာဏပစ္စယနာမရူပဒီလိုလားဟောတယ်ဒါတွေကအတူတူပါဖြစ်ပြီးယေရှုပြောတာရှင်းနောက်အနေနဲ့ဖြစ်တာမဟုတ်ဘူးဒါပေမဲ့ဒီမှာကပရိသတ်သဘောပါမှာဟောထားလိုက်တဲ့အခါကျတော့ ဝိညာဏနဲ့ပြဇာနာဝိညာဉ်ကပဲရှေ့ဖြစ်ပြီးနာယောက နောက်ဖြစ်သလိုအကြောင်းအကျိုးဒီလိုသွားဟောတယ်။ဘုဟုဒီနေရာမှာအကြောင်းအကျိုးအတူတကွဖြစ်တာ။ဒါကြောင့်ခုနမဟာနိဒာမဟာဗရဏတုတ်ကိုဘုန်းကြီးကရွတ်ပြတာအကြောင်းရှိတယ်။ဘုန်းကြီးကဒီတဲ့အတိုင်းအသေးမှတ်မှာဆိုလို့ဒီမှာပဲကြည်လိုက်ဒါကြည်လိုက်သဘောပေါက်တယ်။ပရိသန်နေစိတ်စေတသိက်ကမ္မဇာယုတ်တမောဟရိယဝိတုသူကအတူတကွဖြစ်တယ်။အတူတကွဖြစ်လာ။ပရိသန်နေစိတ် ဖြစ်တာနဲ့မြန်မြန်ကာမဇယုတ်တွေစိတ်စိတ်တွေကအကုန်ပြန်ပေါ်လာနော်စိတ်ဖြစ်တာနဲ့စေတသိက်ကလည်းဖြစ်ပြီးသားနော်ကာမဇယုတ်လည်းဖြစ်ပြီးသားအတူတူဖြစ်တာအဲကြောင့်နောက်ကနေပြန်ပြီးတော့ပြောလို့ရနော် နာမရူပပစ္စယဝိညာဏံဒါလေးလည်းမှတ်ထားနော်ဘုရားပရိသတ်တော့ကဇေယအတိုင်းပါတဲ့အတိုင်းသိမှမှတ်ပါနဲ့ပရိသန်ဝိညာဏပစ္စယနာမရူပပရိသန်နေစိတ်ကြောင့်မို့နောက်ကစိတ် နာအရိယဝတ္ထုယုတ်တာလည်းဖြစ်တယ်။ဘာဖြစ်လို့သူတို့ကအတူတူကဖြစ်တာဟုတ်။နောက်ကနေပြန်ပြောမယ်။စေတသိက်ဖြစ်ရင်နောက်ကစိတ်ဆိုတာဖြစ်တာပဲ။အရိယဝတ္ထုယုတ်ကိုမိပြုပြီးတော့ဒီစိတ်စေတသိက်ကဖြစ်တာပဲ။အဲတော့နာယုတ်ကြောင့်ကိုဘုရားကပြန်အောင်ပါဟုတ်လေ။နာမရူပေနာယုတ်ဖြစ်မယ်။နာယုတ်သည်တတိဖြစ်ဆိုဖြစ်သည်ရှိသောဝိညာဏပိတ္တနဲ့ဝိညာဉ်သည်ဟောတိဖြစ်၏ အကြောင်းမှာနာမရူပပစ္စယဝိညာဏံစေတသိက်ဆိုရင်နာတရားဝတ္ထုဆိုတဲ့ရုပ်တရားတွေကိုအမိပြုပြီးတော့လဲဝိညာဉ်စိတ်ပရိသန်နေစိတ်ကလည်းဖြစ်တယ်မာဝရဏတုတ်တွေအခြေခံကပ်ပြီးမှတ်တာပေါ့နော်ဒါလေးတွေဒီကနေ့သိရမယ့်ချက်လေးတွေပေါ့နောက်ဒီဝိပယုတ်တာမှာခုနသုံးမျိုးမှတ်တာမယ်နော် သာဇာတဝိပယုတ်နေပရိသန်နေစိတ်နဲ့ ခုနစိတ်စိတ်တိတ်အရိယဝတ္ထုယုတ်တွေအတူတူကဖြစ်ပြီးနော်မရောရှက်ဖြစ်တဲ့ကျေစုပြုတယ်ပုရိဇာတဝိပယုတ်ပုရိဇာတဝိပယုတ်တာဆိုတာပုပုတ္တိခါလာအခါမျိုးကိုပြောတယ်ကိုမြင်စရာအောင်နေနဲ့မြင်မယ်မြင်စရာအောင်နေကြားစရာအောင်နေအဲဒီသကုတ္တသောတာဝတ္တဒီကိုမိပြုပြီးတော့ကြားသိစေမြင်သိစေဖြစ်တယ်အဲ့ဒီချိန်ကာလမျိုးတွေဆိုရင်တော့မြင်သိစိတ်တွေမဖြစ်ပေါ်မီ ဝထုတို့အာယုဏစောစီကြိုဖြစ်တယ်ဒီနေရာတော့ဝထုယုံပေါ့ဒါမျိုးမှတ်တာနော်ပိစ္ဆာဇတဝိပယုတ်ကြပါလေဆိုကြည့်လိုက်ပိစ္ဆာဇတဝိပယုတ်ဆိုတာကစိတ်စေတသို့သောနန္တရားပေါ့နော်အဲဘုန်းကြီးတော်ပရိသန်နေစိတ်ပရိသန်နေစိတ်ပြီးတဲ့အခါကျတော့ပရိသန်နေစိတ်နဲ့တူဖြစ်တဲ့ဟရိယဝတုယုတ်တို့ပရိသန်နေထီကာလာဖြစ်ဖြစ်တဲ့ဥရဇယုတ်တို့မချုပ်သေးဘူးရ16ချက်မှာပြောဒါလေးဒီတနေအောင်နောက်ကဘုံဝင်ကနေပြောထောက်ပံ့ထောက်ပံ့ပေးနောက်တော့ဘုံစိတ်တဝိတုပဲအဲ့လိုဆက်ဖြစ်တာ ဆက်ဖြစ်တော့ဒီစိတ်စေတသိက်တရားအကြောင်းတရားပေါ့ယုံတရားအကျိုးတရားပေါ့နော်အဲ့ဒါကြပစ္ဆာဇာတာဝိပယုတ်ခေါ်တယ်ခုနဒီမှာရေးထားတယ်နော်နောက်နဲ့တော့စိတ်ဒါဘဝင်စိတ်တွေပါဝင်ပေါ့ဒီမှာတော့ဒီပရိသဏီတွေဝီထီလေးချင်းတော့ဘဝင်စိတ်တွေပေါ့နော်နောက်နဲ့တော့စိတ်85ကိုစေတသိက်နန္တရားတွေအနေရှေးစေတူအထီတို့ရောက်နေတယ်နော်ဘုရားခုနက ကာမဇာယုဒီကမှာပိဋကနဲ့တူပါတယ်ကာမဇာယုထီကာလပိဋကနဲ့ဇဥပကာလမှာကာမဇာယုဖြစ်ပြီးပြီးတော့ထီကာလမှာဥဒဇာယုဖြစ်ပြီးဟောနောက်ဗြဟ္မဝင်ပြီးတော့ဒုတိယဝင်ဖြစ်တယ်ဒုတိယဝင်မှာဖြစ်တယ်ဗြဟ္မဝင်ရဲ့ဥပခိုက်တာမှာကျတော့စေတဇာယုဖြစ်လာတယ်ဒါတွေမပြောပြအောင်နောက်ကဘုံနဲ့ဆက်ထောက်ပထောက်ပထောက်ပနေဒီလိုသွားတာအဲ့ဒါပဲဒါကြောင့်အကြောင်းဖြစ်တဲ့စိတ်တွေကနောက်ကြနောက်မှဖြစ်တယ် အကျိုးဖြစ်တဲ့ယုတ်တရားတွေရှိရဖြစ်နေနော်အဲကြောင့်ပြစ္ဆာကဝေပြုတ်ပါမသိမချင်းဖြစ်လာတဲ့ကအမိဝါနဲ့စာဟာရတွေရလာတဲ့ကသုံးဖို့ခန္ဓာကိုယ်ရဒီအာရာတွေရလာတဲ့ခါကျအာဇာယုတ်တွေဖြစ်လာဒီအာဇာယုတ်တွေဆက်လက်ရှင်းသားနေနော်ယုတ်တွေဆိုတာထုံးစံနဲ့ဘယ်နေကြစိတ်သက်16ချက်လောက်ရှိပါဒီကနေပံပိုးပံပိုးပြီးတော့ယုတ်တွေဒီယုတ်တွေကလည်းပေါ်လွဲပြောက်လွဲပေါ်လွဲပြောက်လွဲနောက်တော့နောက်တော့ဒီဒီစိတ်တွေကခိုက်တာမှလည်း ဒီခဏတိုင်းခဏတိုင်းဒီကာမဇယုတ်တရားလည်းဖြစ်နောက်ပိုင်းကျအတူပေါ့စိတ်တွေယုတ်တရားလည်းမြဲမပြပေါ်လိုက်ဖြစ်လိုက်ပေါ်လိုက်ဖြစ်လိုက်ပေါ်လိုက်ဖြစ်လိုက်ဒါမျိုးဖြစ်တော့အဖြစ်တရားများတာပေါ့နော်ဖြစ်တွေများလာတော့อืมတခုဖြစ်ပြသွားရင်နှစ်ခုလောက်နှစ်ခုဖြစ်ပြလေးခုလောက်ပေါ်လာမယ်လေးခုဖြစ်ပြရှစ်ခုလောက်ပေါ်လာဒါမျိုးကြောင့်မို့ဒီခန္ဓာကိုယ်ရပိုကြည်ထွားလာပိုမြင်သာတာပေါ့နော်အဲ့ဒါမျိုးတွေသိဖို့ရေးကြည့်တယ်ပဲအဲ့ဒါကြတော့ဒီ ယုံနာနေရဲ့တောင်းကျိုးဖြစ်ပုံဟာအတူတကွဖြစ်ပြီးကျေစုပြုတယ်နောက်ပြီးတော့ရှေ့အကျိုးတင်ဖြစ်ပြီးကျေစုပြုတယ်ပြီးတော့နန္တရားတွေအကြောင်းတရားဖြစ်နန္တရားနောက်အကျိုးတရားဖြစ်တဲ့ယုတ်တရားတွေရှေ့ဒါမျိုးတွေပြစ္ဆာသရဝေပြုတ်တာဖြစ်တတ္တိပိယုတ်ဒီယုတ်တရားနန္တရားတွေရဲ့ဒီဒီသဘာဝယုတ်တရားနန္တရားတွေရဲ့ဘာဖြစ်လဲအကြောင်းအကျိုး ဆက်ဆက်ဖြစ်ပုံကအတူတူကဖြစ်တာတွေရှိတယ်ရှေ့ဖြစ်ပြီးဖြစ်တာဖြစ်တယ်နောက်ရပြီးဖြစ်တာဖြစ်တယ်ဒါမျိုးတွေပေါ့အဲ့ဒါမျိုးတွေကိုဉာဏ်နဲ့ရှင်းရှင်းလင်းလင်းမြင်သိသွားတာအဲ့ဒါမျိုးသိတာမျိုးကိုပထဝီပဒနာခေါ်တယ်တာမန်ဩဒါရုပ်ဆိုတော့မသိတဲ့သဘောရုပ်ပဲနာမ်ဆိုသိတဲ့သဘောနာမ်ပဲဒီလောက်လေးသိတာမဟုတ်ဘူးနော်ဒီပထမပစ္စည်းတွေနားလေသဘောပေါက်တဲ့အခါကျဒီလိုနဲ့နဲ့နဲ့နဲ့ယုံနာတဘာဝတွေဖြစ်ပုံပြက်ပုံတွေကိုသိတာ နော်အဲ့လိုသိဖို့အတွက်ဒီပဋ္ဌာန်းတရားတွေသင်ရတာပေါ့ဗျာအဲ့တော့သင်ယူထားတဲ့ခါကျတော့ဘုရားတဆူနဲ့တွေ့လို့ဘုန်းကြီးတို့ကြည့်လိုက်ပါတော့သတ္တဝါများစွာဘုရားတက်ကနေပြီးတော့လင်းတို့သား900ဘာမှသိတာမဟုတ်ရဟန်းတော်များရုပ်ဖပုဇော်တဲ့ဒီပဋ္ဌာန်းတရားတွေကြားနာကြားနာရင်လည်းဒါတွေကုသိုလ်စိတ်နဲ့သိတဲ့အခါကျတော့ကောင်းတဲ့ဘုံဘွားရောက်ကြတယ်။ဟုတ်ပဲဘုံဘွားလို့ကောင်းတဲ့ဘုံဘွားရောက်ဘုန်းကြီးတို့ဘုရားရှင်လက်ထက်ကကျတော့ဟုတ်လား ဘိဓမ္မာတရားတွေပထမဆုံးကြားနာတဲ့ပုဂ္ဂိုလ်ဖြစ်တာရှင်သာရိပုတ္တရာလေးလို့တောင်ငါရဖြစ်ခဲ့ဘူးရဲ့ပုဂ္ဂိုလ်ပဋ္ဌာန်းတရားတွေဟောပြီးတော့အဲ့ဒီလိုအကျိုးသက်ရောက်မှုရှိပါတယ်ခုနဒိဋ္ဌိဆန်နေဘာမှသိတာမဟုတ်တရားဆိုတဲ့သဘောလောက်သူတို့စိတ်ထဲမှာတရားတော်သိခြင်းမသိမှာသူတို့စိတ်ထဲမှာတာယာနာပြောပွဲရှိတော့ရဟန်းတော်တွေရုပ်ဖတ်တဲ့တန်လေးနာကြားနာပြီးကုသိုလ်ဖြစ်သွားတယ်ဘုန်းကြီးတို့ဒီလိုစနစ်တကျသိမယ်ဆိုပဲအများကြီးကျိုးရှိတယ် ဒီဘက်ဘဝမှာလည်းကိုကနောက်ဘက်ဝိပဿနာဉာဏ်နဲ့တမာရီတွေသိအကောင်းလာပြီဝိပဿနာဉာဏ်နဲ့လည်းမြင့်လာပြီကိုဒါရှုလို့ရတော့ဟိုရှုလို့ရအိမ်မှာယုံနံတဘာဝတွေအကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့ယုံနာတို့များသောအကြောင်းကျိုးအကြောင်းကျိုးဆိုရင်တော့အကြောင်းကြောင့်ကျိုးဖြစ်တယ်အကြောင်းကြောင့်ကျိုးဖြစ်တယ်ဒီလိုပဲမြင်တယ်။ဟောပြစ္ဆာဇတော်ဝိပြုတ်တော့ကြာကြာတမျိုးဖြစ်နော်အကြောင်းကျိုးကရှင်းအောင်ဖြစ်တာလေ ရှေ့ကဖြစ်နေတာတွေနောက်ကဖြစ်နေတာတွေအတူတူကဖြစ်နေတာတွေဒါမျိုးတွေနားတဲ့သဘောပေါက်ကုန်နော်ဒါကြောင့်ဘုန်းကြီးတော်ပဋ္ဌာန်းသင်ရတယ်ဒီလိုမှတ်ထားမယ်နော်ဒီနေ့ဟောပြောဆုံးဆုံးမတဲ့ပဋ္ဌာန်းတရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဉ်ဘုံဉာဏ်နိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေဆရာတော်ပြပေးတဲ့ဇုနဲ့ပြပါပါလားလာကြည့်